အရိယသစ္စာ၄ပါးပိုင်းကသမုဒိယသစ္စာဟောရမယ်ဒုက္ခသစ္စာတော့တော်စုံသွားပါပြီသဒမင်းစဘိကဝေဒုက္ခသမုဒယောရိယသစ္စံဘိကဝေယံတို့ဒုက္ခသမုဒယောဒုက္ခဤဖြစ်ပွားကြောင့်ဖြစ်သောသမုဒယသစ္စံ အရိယသစ္စာရိယာတို့သိရသောမှတရားကကတမင်းစပဲပါနီဒုက္ခဖြစ်ပွားကြောင့်ဆင်းရဲဒုက္ခတွေဘယ်ကလာလဲဆိုရင်အဲဒီဆင်းရဲဒုက္ခဖြစ်ပွားရင်အကြောင်းရင်းမူလဒီကြောင်းများမှာညှိချခံတဲ့နေရာများလို့ပဲ ဒုက္ခတွေမူလအကြောင်းရင်းကနေပြီးတော့ဖြစ်ပွားပြီးတော့အဲဒီဒုက္ခတွေဖြစ်ပွားလာခဲ့တဲ့အကြောင်းရင်းအရိယာတို့မြင်တဲ့ဒုက္ခဒီကြောင့်တရားပဲလို့ဒီတရားကြောင့်ဒုက္ခတွေဖြစ်နေတယ်လို့အမှန်တိုင်းသိရတယ်အရိယသစ္စာတရားသမုဒိယသစ္စာလို့ခေါ်တဲ့အဲဒီသမုဒိယသစ္စာဟာ ဘယ်တရားပါလဲလို့ဒီဥစ္စာမေးခွန်းထုတ်ယာယန္တနာဘောနဝိကနာနိရာဂဘာဂတာတတရတရာဘိနာနိနိပယတိတံကာမဒနာဘဝဒနာဝိဘဝဒနာယာယန္တနာအကျဉ်းတတ်မဲ့ဆာလောင်မှုသည် ဘောနုဘွေကာသဗ္ဗံဘဝတိကိုလည်းဖြစ်စေရ၏နာနိရာဂသာဂတာနာနိရာဂသာဂတာနှစ်သက်ခြင်းတတ်မဲ့ခြင်းသဘောနှင့်တကွဖြစ်၏ဝါနှစ်သက်ခြင်းတတ်မဲ့ခြင်းသဘောရှိ၏တတ္တရတရာဘိနာနိနိထိုထိုယုံရာတွေ့ရာဘဝ အာယဝတ္ထုတော်၌နှစ်သက်လက်ခံပြောမှုလေရှိအဲဒီသမုဒိယသစ္စာဒုက္ခပွားကြောင်းဟာတဏှာပါပဲတဲ့တဏှာဆိုတာခါလောင်တတ်မဲ့တဲ့သဘောပဲမင်းများခါနေတာလို့ရေများခါနေတာလို့အာယုံခါနေတဲ့သဘော အာယုန်နေစားလောင်းသမင်းစာနေစားလိုက်ပြောက်သွားတော့ကြကြစားကြရင်စားလိုက်ပြောက်သွားတော့ကြကြစားကြရင်အဲဒီလိုပဲစားလို့လည်းမပြီးနိုင်ဘူးစားနေတာပဲရေတော့ဝါတာလည်းပဲစားရင်တော့ရင်စားရင်တော့ရင်မပြီးနိုင်ဘူးသူကလုံးလုံးပြောက်သွားတယ်လည်းမကြည့်ဘူးစားနေတာပဲအဲဒါလို့တဏှာဆိုတဲ့သဘောကလည်း အာယုံ6ပါးနဲ့စပြီးဆာလောင်းနေတယ်တဲ့လူဟိုဟာလိုခြင်းဒီဟာလိုခြင်းရပြီးကြရင်လည်းပြီးလာတယ်မပြီးသေးဘူးဒီဟာပြီးဘွာရောက်သွားကြပြီဒီခုပြီးဟိုတစ်ခုရောက်သွားကြပြီသူကအဲနှကန်းကိုမတတ်နိုင်ဘူးသူကသူကျွေးလို့မိုးလို့လည်းမပြီးနိုင်ဘူးမီးများတယ်လေတူရဲ့တဲ့မီးရလောင်စာထည့်ပေး ထဲတိုင်းထဲတိုင်းလောင်းနေတာပဲလောင်စာထည့်ပေးလေးလေးလောင်လေးလောင်စာထည့်ပေးလေးလောင်လေးလေးသူကငိမ့်တယ်လို့မရှိဘူးလောင်စာမရှိမှတော့သူငိမ့်တယ်လောင်စာထည့်ပေးဘူးမငိမ့်အားရတယ်လို့မရှိဘူးမိရအဲ့ဒါလိုပဲတဏှာကသူကဘယ်တော့မှအားရတယ်လို့မရှိဘူးသာလောင်းနေတာပဲအဲ့ဒါသူကပါဠိလိုတဏှာလို့ခေါ်တယ်သာတဲ့သဘောပါပဲအာယုသာနေတာ အာမေမယုံရဲနိုင်မင်းနဲ့သာလောင်းနေတဲ့သဘောသနာတတ်မဲ့တယ်ပါရတယ်နှိမ့်ပဲတယ်ဆိုလူပဲတောင်းလာတယ်လူချင်းနဲ့သူနာမည်ပေါ်တယ်လောကမှာကိုရှိတဲ့လူမှာကိုမျိုးမျိုးနဲ့အမိတတ်ပြီးခေါ်ရတယ်လို့ပဲသူကလည်းဂုံတွေပေါ်တယ်မကောင်းတဲ့ဂုံတွေပါပဲသာလောင်းနဲ့တတ်မဲ့တယ်နှိမ့်ပဲတယ်ပါရတယ် ပြောတယ်လိုချင်တယ်တောင်းတတယ်ဖြစ်တယ်ခင်တယ်စသည်ဖြင့်သူအများကြီးရှိတယ်သူနာမည်အဲဒါတွေသူတဏှာရဲ့အမြင်ကြီးရဲ့ပဲအဲဒီတဏှာနန္ဒီရာကသဘောပဲတဲ့နန္ဒီနန္ဒီနှစ်သက်ပြုံမှုတဲ့သဘောကောင်းတဲ့အာယုန်လေးတွေဆိုသူကပြောတာပဲလက်မတားဘူးသဘောကျတယ်တမ်းမဲ့တဲ့သဘော တဆွဲတဲ့သဘောဆေးများဆိုးတဲ့ဆေးများဟာထိတဲ့အရာဝတ္ထုကိုစွဲသွားတယ်လို့ပဲဒီအမဲဖြစ်ဖြစ်အနီဖြစ်ဖြစ်အဝါဖြစ်အပြာဖြစ်ဖြစ်သူသေးတယ်ဒီတွေပါလေဆိုးတဲ့ဆေးမင်းမဲမင်းလည်းတူပါပဲအဲဒီဥစ္စာထိလိုက်လို့ရှိရင်ထိတဲ့ဥစ္စာကိုစွဲတာပဲအဝတ်ဖြူဆိုရင်ပူဆွဲတာပေါ့လို့ဝတ်ဖြူလို့စက်ကူဖြူလို့ဆိုရင်ဒါပြောစွဲဒါကမဲနေတဲ့ဥစ္စာတော့တည်းစွဲကြတယ် အဲဖြူးနေတဲ့ဥစ္စာစဉ်ဖြင့်သူစွဲတာအဲ့ဒါလိုပဲဒီတဏှာရာကဆိုတဲ့သဘောကကြာရအာယုံမှာသူပဲစားတယ်စွဲဘူးစိတ်ဝင်သွားတယ်လို့ဆိုအာယုံနဲ့အာယုံနဲ့ကုကပ်ပြီးကြတာသွားဒါစွဲခြင်းသဘောရှိတယ်တတရတတရာဘိနာနိနိထိုးထိုးအာယုန်နေမှာလည်းပဲသူလာတိုင်းလာတိုင်းအာယုန်တွေကို ကောင်းလို့ရှိရင်နှစ်သက်ပြောမှုလက်ခံတာပဲလက်မတားဘူးတဲ့တော်ပါပြီလို့ဆိုရင်ရှင်မငင်းမှုကကောင်းမခါဘူးအကုန်လုံးလက်ခံတယ်ဒါလည်းကောင်းလို့ရှိရင်မြင်စရာဆင်းနေလာတဲ့လက်ခံတာကြားစရာအပန်းလေးနားစရာနားနေစားစရာရတာတွေတွေးကြည့်စရာတွေးကြည့်တယ်ဘာနဲ့ဝါသာစရာပြောစရာတွေစိတ်ကူးအာယုံတွေလာခဲ့ဒါတိုင်းလာတိုင်းသူကလည်းလက်ခံသဘောကျနေတာလည်းမပယ်ဘူး ဘဝတွေတဲ့ဖြစ်ရဖြစ်ရဘဝဘယ်ဘဝရောက်ရောက်ရောက်တော့ဘဝကိုယ်ဘဝလေးနဲ့ကိုယ်တော့ပြောတာအခုလူဖြစ်ကနေကြည့်မယ်ဆိုရင်အောက်တန်းကြတဲ့သိသံကိုမွားလေးတွေတတ္တဝါလေးတွေအဲအဲဒီအောက်တန်းကြတဲ့ကိုယ်ကျက်မြောက်မှာစပြီးတော့အောက်တန်းကြတဲ့တတ္တဝါလေးတွေရဲ့ဘဝမျိုးဆိုရင်တော့ကြောက်ကြကောင်းတယ်အတိတဲမှာဝင်ပြီးရှိရမယ်လေသိကြောက်ကြကောင်းကိုယ်ကောင်လေးနဲ့ဒါကြောက်ကြကောင်းတာပေါ့ဒီကောင်ကြီးကြီးချင်းများရဲ့ ကိုယ်နိတန်ကောင်းနေအဲဒီလိုကောင်းနေတဲ့မှာဝင်ပြီးတော့ဖြစ်ရမယ်ဆိုသိကြောက်ကြကောင်းတာဟောတဲ့ညွန်ကြကောင်းတာကောင်းလှန့်သွားတော့ဘယ်ခါလဲမကောင်းဘူးဒါပေမဲ့လည်းအဲ့ဒီအကောင်မျိုးဖြစ်နေတဲ့အခါကျတော့သူ့ဟာတွေနဲ့ဆိုတော့ကြိုက်နေသဘောကျတယ်ပြောနေလို့ရတယ်အဲ့တော့ရရရရအာရရရရဘွားမှာနှစ်သက်ပြောင်းမွေးတတ်ပါတယ်တဲ့ဒီတနာကတော့အဲရရသူ့အလိုက်ထိုက်တော့သူပြောနေတာအဲ အဲကြောင့်မို့သူကဘောတော်ဘူးကတခံဘဝသေးတယ်ဖြစ်စေတတ်ပါတယ်တဲ့ဘဝသေးဘဝသေးတယ်ဒါကြောင့်ဖြစ်နေတာဒီတနာမကင်းသေးရင်ဘဝသေးဖြစ်တာပဲတဘဝကသေသွားရင်တဘဝဖြစ်ရင်ဆိုတာဒီတနာကနေဖန်ပြီးနေတာသူကနေပြီးတော့ဝင်လည်းပဲကျိုးလေးများကစားသုံးတာနဲ့ကစားတတ်တယ်လို့ပဲသူအဲကော်များနဲ့လှမ်းပြီးတကလာကတ်လိုက်တယ်လို့ပဲဒီဘဝကသုံးနေတာနဲ့ဟိုဘဝတကလည်းဆက်သွားတယ် ဒီကနေ့မှတခုခုအာယုံလေးဆွဲဆွဲပြီးတော့သူကသေသွားတယ်ဒီဗာယာမှုတမ်းမဲ့မှုရှိနေတဲ့ပုဂ္ဂိုလ်အဲဆွဲပြီးတော့သေသွားရင်ဆွဲရမှသူသွားပြီးတော့တဘွားဖြစ်ဖြစ်သွားတာဟုတ်ရောက်ကြကောင်းတယ်ဒါကြောင့်မို့သူ့ကိုသမုဒိယသစ္စာလို့ခေါ်တာသိရဘဝတဘဝလုံးဆင်းရဲတွေသူကဖန်ပြီးနေတာပဲသူကနှစ်သက်လက်ခံလိုက်တော့ဒါနှစ်သက်တဲ့အာယုံလေးလက်ခံပြီးတော့ဆွဲလာပြီးသေသွားအဲ့ဒီအကြောင်းအလျော်သာအဲ့ဒီအာယုံနဲ့စပ်ပြီးတော့ဘဝသိကလေး အဲဒီကြည့်ရဘဝမှာကိုရနာရတရားစိုက်ပြီးဆင်းရဲတွေအကုန်လုံးသွားတော့တာပဲအဲဒါကြောင့်ဒုက္ခဖြစ်ပွားကြောင်းဟာသူပဲဒီတရားပဲဘုညာသစ္စာလေးပါဆောင်မှုထဲမှာပေးဖြစ်ပြသမျှသင်္ခါရဒုက္ခသစ္စာကြီးဆောင်မှုပေးဖြစ်ပြသမျှသင်္ခါရတွေချင်းဒုက္ခသစ္စာကြီးတဲ့ပဲအတူတူကို ဟိုပြင်သတင်းတွေကဟောခဲ့တာတွေကတော့ဒုဗ္ဗသစ္စာတွေအကျေဟောတာဒါတော့သိတော့မကျေသေးပါဘူးရှက်ကြရတော့ရှိပါသေးတယ်ပြီးကျင်တာနဲ့ပြီးသားရတာအဲဥပါဒနာခန္ဓာ၅ပါးတွေအကျေဟောစရာတွေအများကြီးရှိပါတယ်ဒါပေမဲ့လို့အရင်ကလည်းပဲဒီခန္ဓာ၅ပါးအကြောင်းကဟောခဲ့ပြီးတော့ဒီနေ့ကတော့နည်းနည်းပဲဟောဖြစ်ပြသမျှသင်္ခါရဒုက္ခသစ္စာတွေဖြစ်ပြတာတွေမှမများအကုန်လုံးသင်္ခါရတရားတွေကြီးတယ်ပဲ အဲ့ဒါတွေအကုန်လုံးဒုက္ခသစ္စာတွေကြီးတွေပဲအဲ့ဒါယောဂီပုဂ္ဂိုလ်တွေနားလည်တဲ့ဥစ္စာယောဂီပုဂ္ဂိုလ်မဟုတ်တဲ့အလို့ပုဂ္ဂိုလ်တွေဆိုရင်တော့နားလည်ဖို့ရမလွယ်ပေဘူးဒီဥစ္စာဖြစ်ဖြစ်သမျှသင်္ခါရပဲဖြစ်ဖြစ်ဒါလည်းသူမသိဘူးသင်္ခါရလည်းသူမသိဘူးဒုက္ခသစ္စာဆိုတော့ဘယ်နဲ့လို့ဒုက္ခသစ္စာဖြစ်ဖြစ်လဲဒါလည်းနားမလည်နိုင်ဘူးအလို့ပုဂ္ဂိုလ်တွေအတွက်ဆိုလို့ရှိရင်တော့ဒီဆောင်မှုကနားမလည်ဘူးအဲတရားထုတ်ထားတဲ့ပုဂ္ဂိုလ်တွေအဖို့ကတော့ဖြစ်ဖြစ်တာတွေကသူကတွေးထားတယ် မျက်စိကမြင်ပြီးတော့ဖြစ်ပြသွားတယ်နားကကြားပြီးဖြစ်ပြသွားတယ်နှာခေါင်းကအနာနာမဖြစ်ဖြစ်သွားတယ်လျှာကရတာသိပြီးဖြစ်ပြသွားတယ်ကိုယ်ကတွေးသိပြီးဖြစ်ပြသွားတယ်ဒီကုသနာကြံသိပြီးဖြစ်ပြသွားတယ်ဓာကြောက်ပါကပေါ်တိုင်းပေါ်တိုင်းတွေကိုရှုမှတ်ရမတိုင်းမတိုင်းညာဖြစ်ပြနေတာတွေကြီးတယ်ပဲမှတ်တဲ့ရှုမှတ်ပြီးတော့နေတဲ့စိတ်ပါကိုတခါလဲရှုတိုင်းရှုတိုင်းကဖြစ်ပြနေတာတွေတွေ့ရတာလေ အဲ့ဒါဒုက္ခသစ္စာတွေဆင်းရဲကသိငိမ့်တဲ့နိဗ္ဗာန်ကိုမျက်မှောက်မတွေ့သေးမချင်းတေဖို့ကမပြတ်ရှုပြီးတော့နေရရှုတိုင်းရှုတိုင်းဟာအာယုံရောရှုတဲ့စိတ်ရောအာယုံရောရှုတဲ့စိတ်ရောခဏမစဲဖြစ်ပြနေတဲ့တရားတွေပဲအဲ့ဒါတွေအကုန်လုံးဒုက္ခသစ္စာတွေဒုနာသင်္ခါရညည်းရကိုရောက်ပြီးတွေ့သွားတာညည်းတဲ့သဘောကတော့နိရောဓနိဗ္ဗာန်အဲ့ဒီမရောက်ရှုတိုင်းရှုတိုင်းအာယုံရောသိရောဖြစ်ပြနေတာတွေကဒုက္ခသစ္စာဆင်းရဲတရားကြီးတွေပဲတဲ့ဗျာတရားဘာမှကောင်းတဲ့တရားတွေမဟုတ်ဘူး မှုရဲ့ဖြစ်ပြီးပြည့်နေလို့မကောင်းဘူးလို့ဆိုအာမပူရဘူးကြောက်စရာပဲဒါတွေကိုပဲအဲ့ဒီဖြစ်ပြနေတာတွေကိုပဲကောင်းတယ်တင်ပြီးအားကိုးနေလို့ရှိရင်မနာကြောက်စရာကောင်းတယ်ဆိုတဲ့လို့မဆိုင်ကားနဲ့အိမ်ကိုဆိုင်ကားနဲ့အိမ်မှပြီးတော့အဲ့ဒီအိမ်ထဲသွားပြီးတော့နေလို့ရှိရင်အိမ်ပြိုပြက်ပြီးတော့ပြင်းနေတာတော့ပဲဒီမှာမဆိုင်မဲနဲ့ပြူလူပြူပါနေကွာကောင်းကြီးမှပြီးသွားနေလို့ရှိရင်ကြောက်စရာကောင်းတာပေါ့အဲ့ဒါလိုပဲဒီဖြစ်ပြနေတဲ့တရားတွေမကောင်းပါပဲနဲ့ကောင်းတယ်လို့ထင်ပြီးတော့နေကြောက်စရာမနာကောင်းဒါကြောင့်မို့ခဏမစဲဖြစ်ပြနေတဲ့တရားတွေ မဖြစ်ပြဘူးလို့အများကထင်ပြီးတော့နေရကိုကြီးတစ်ခုလုံးမြဲဒီနေသလိုလိုထင်ရစိတ်တရားလည်းမြဲဒီနေသလိုလိုထင်ရကိုတယောက်တည်းလိုလိုထင်ရဘုရားဒီဘုရားအများကြီးနေသလိုလိုထင်ရတယ်အဲဒီလိုအန်ရတဲ့နေရာနဲ့သင်မြင်ဆွဲလာတတ်ပြီးခဏမစဲဖြစ်ပြတဲ့တရားတွေယောဂီပုဂ္ဂိုလ်ရှိတော့ရှိတဲ့ရှိတဲ့ဖြစ်ပြတာတွေတွေ့အဲ့ဒါတွေကဆင်းရဲတွေကြီးတယ်ပဲတဲ့မသိကြတော့အကောင်းတွေမှတ်ပြီးပြောစရာတွေမှအာဟုစရာတွေမှတ်ပြီးတော့ ပြောနေကြအားကိုးနေကြတာပဲအမှန်တော့ခဏမတည်းဖြစ်တယ်လို့အကုန်လုံးဆင်းရဲကြီးရဲ့ပဲတဲ့ဒီလိုညာနဲ့ဆင်းရမှာကိုယောဂီပုဂ္ဂိုလ်အားထုတ်ရင်ထင်တယ်သူထင်တဲ့အပိုင်းမှာထင်မှာမဟုတ်ဘူးအဲ့ဒီမှာလည်းဖြစ်ဖြစ်နေတယ်ကြတော့အကုန်လုံးဆင်းရဲကြီးရဲ့ပဲလို့ဒါတွေအကုန်လုံးကုံမငိမ့်မအေးမှာပဲလို့ဒီလိုသိညာကိုရောက်သွားဒီလိုသိမှသူကဒုက္ခသစ္စာကိုပိုက်ချတယ်ကဲဒီသံမှုကလေးဆိုတော့မအောင်ဘူးဥစ္စာကတော့ဉာဏ်ရည်ကြောက်ရတဲ့ကတဏှာကပေါ်နေတယ် ဖြစ်ပြသမျှသင်္ခါရဒုက္ခသစ္စာရီဆိုရတယ်နော်ဖြစ်ပြသမျှဖြစ်ပြသမျှသင်္ခါရသင်္ခါရဒုက္ခသစ္စာရီဒုက္ခသစ္စာရီဖြစ်ပြသမျှသင်္ခါရဖြစ်ပြသမျှသင်္ခါရဒုက္ခသစ္စာရီဒုက္ခသစ္စာရီ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 သုံးလေးသိန်းဆက်ပြီးဟောခဲ့တဲ့ဒုက္ခသစ္စာတွေရအဲ့ဒါတွေပါပဲသာတိပိဒုက္ခဘဝတိဖြစ်ရခြင်းဆင်းရဲရဲဆိုတဲ့ဖြစ်ပြနေဘဝတိဖြစ်တာတွေလည်းဖြစ်ပြီးတော့ပြည့်သွားတာပဲသူလည်းမြဲတည်တယ်သာတိဒုက္ခအိုရတယ်လည်းဆင်းရဲပဲဆိုတဲ့အိုတဲ့သဘောအိုတဲ့ယုတ်တည်တာနေရာလည်းဖြစ်ပြသွားတာญาတိญาတိမပါဘူးမရဏမိဒုက္ခတဲ့သိခြင်းဆိုတာလည်းဖြစ်တဲ့တရားအဲတောကဆိုရင်ချင်းပရိဒေဝငိုကြွေးခြင်းဒုက္ခကိုဆင်းရဲဒေါမနသာ စိတ်ဆင်းရဲဥပါယသစိတ်ကျင်းစွာပူပန်ခြင်းအဲ့ဒါတွေအကုန်လုံးဖြစ်ပြတဲ့တရားတွေကြီးတယ်။အာပိယိသာပြောကောဒုက္ခပိယိဝေပြောကောဒုက္ခဒါတွေလည်းဖြစ်ပြတဲ့တရားတွေပဲ။နောက်ဉာဏ်ပိဿာနာလည်းဒီဓာမိဒုက္ခဆိုတာလည်းဖြစ်ပြတဲ့တရားပဲ။မံခိတေနပိစုပါရဏခန္ဓာဒုက္ခအင်းညဝါဖြင့်ဥပါရဏခန္ဓာ၅ပါးခန္ဓာ၅ပါးတရားတွေဟာလည်းဒုက္ခသစ္စာပဲလို့ဆိုရဲအဲ့ဒါတွေကလည်းဖြစ်ပြနေတာ။ခန္ဓာမသက်ဖြစ်တဲ့တရားတွေကြီးတယ်ပဲ။ ယောဂီပုဂ္ဂိုလ်နေရာချင်းတော့ရှုတိုင်းမှလည်းဖြစ်ပြတဲ့တရားတွေတွေ့ရတာရှိကမရှုခင်တော့မသိရတဲ့တရားတွေဟာလည်းဒီလိုဖြစ်ပြတဲ့တရားတွေပဲနောင်လည်းပဲဘဝတန်တရားနဲ့လူဖြစ်နေနာဖြစ်နေစသည်ဖြင့်ဖြစ်နေတယ်အဲ့ဒီဖြစ်နေတဲ့များကာလပတ်လုံးဖြစ်ရဖြစ်ရမှာဒီလိုဖြစ်ပြနေမှာပဲမြင်ပြီးတော့ဖြစ်ပြကြားပြီးတော့ဖြစ်ပြနာပြီးစားပြီးတွေ့ထိပြီးကိုယ်ပြီးစမ်းပြီးထိုင်တာလှုပ်ရှားဒီကုစဉ်းစားကြံစီပြီးတော့ဖြစ်ပြနေတဲ့တရားတွေကြီးတွေပဲအကုန်လုံးသားတွေက ဒုက္ခသစ္စာတရားတွေကြီးတယ်ပဲလို့ဒီမှာကြားပြသင်္ခါရတွင်ကောင်းတင်ခင်မင်းသမှုပြီးတယ်သမှုရသစ္စာတို့ရုပ်ကိုဟောသင်္ခါရဖြစ်ပြတဲ့သင်္ခါရအဲ့ဒါကြီးကောင်းတင်နေတယ်ကောင်းတယ်လို့ရှင်ဖြစ်ပြတဲ့သင်္ခါရမှပြီးတော့ပဲကောင်းတယ်ထင်လိမ့်မှာတော့အခုသတ္တဝါတွေကအဲ့ဒီလိုမှမသိဘူးသတ္တဝါတွေပြောနေလူကြီးကမသိလူတွေတောင်းမှတာမလူတွေမဟုတ်ဘူးတော်တော်တရားတွေကိုလေ့လာနေတဲ့ပုဂ္ဂိုလ်တွေတောင်မှ ဝိပဿနာဉာဏ်နဲ့ကောင်းကောင်းမပြည့်စုံသေးလို့ရှိရင်အဲဒီလိုပဲရှင်နေတယ်ဖြစ်ဖြစ်နေတဲ့သင်္ခါရတွေကိုပဲကောင်းတယ်ဘယ်လိုရှင်လို့ဆိုမြင်ရတယ်လို့ကောင်းတယ်လို့ထင်တာပဲရှင်မလို့ရှင်တာစဉ်းစားကြည့်လို့ဘောသင်တယ်လူကြီးတွေလူငယ်ကြီးတွေအကုန်လုံးထင်တယ်မြင်ရတာတွေမြင်တာတွေမြင်ရရင်ကောင်းတယ်လို့ထင်တယ်ကောင်းတယ်ဒီလိုကောင်းအောင်လို့ပဲဒီမှာပါဏိတိကကပွဲရည်လာနေကျင်းပကြတယ်ဒီနေ့ဘုံညာကိုသုတ္တစေရဆွန်စားပြန်တော့လိုက် ခါတိုင်းခါတိုင်းတော့ဘုညာရိုးရိုးဆူကျွေးတယ်အောင်နေတာအောင်မယ်လေးနဲ့သူကအကြည့်အကြည့်ကြတော့ပြည်ပြတန်းကြတယ်တော်တော်များပါတယ်ဟုတ်ကဲ့တန်းကြတယ်တော်တော်များပါတယ်စောင်းရောနောက်ဘုရားနဲ့စပ်ပြီးတော့လည်းဟိုမှာအနေကစားတင်ပွဲအဲဒီသူ့လိုကောင်းမှုကြီးကျယ်လို့တော့ကြီးကျယ်လို့တော့အဲကနေပါတယ်အဲကအဲကနေလည်းခါတိုင်းဘုညာဝင်တော့ခါတိုင်းလို့ဘုညာရိုးရိုးစဉ်းစားပုံမှာ အဲသုကမှာပဲအောင်ဘာဟုတ်မလဲဝင်သွားတော့မှအဲ့ကနေပါလေတကယ်အစာရီဒါရီကောင်းတယ်ဒီလိုလုပ်ကြတာပဲကောင်းတယ်ဒီလိုလုပ်ကြတာလူတွေတကယ်လည်းဒီမှာကောင်းအောင်လို့လည်းပဲသူကကတဲ့ပုဂ္ဂိုလ်ကလည်းပဲသူကကြည့်ကောင်းအောင်လို့တမင်တကာကိုသူကလည်းပြင်းစင်ပြီးတော့လုပ်ကြတာကြည့်တဲ့ပုဂ္ဂိုလ်ကလည်းဒါကြည့်နေရတာသူကကောင်းတယ်လို့ထင်တာဒါကြောင့်မြင်ရတာတွေလည်းကောင်းတယ်လို့ထင်တယ်မြင်ရတဲ့အာယုံတွေလည်းကောင်းကိုကမြင်နေတဲ့မျက်စိတွေကမြင်သိသွားတာတွေလည်းကောင်းတယ်လို့ထင်နေတာ ကြားတဲ့အာရုံလည်းကောင်းတယ်သူထင်နေတာကြားတဲ့အာရုံလည်းကောင်းလို့ဗီဒီယိုတွေပါတွေကနားပြအများကြီးသချင်းတွေပဲများသွင်းနေတာပဲဥစ္စာတွေပွင့်လာဆုံးတဲ့ပုံကလည်းထောင်းနေတာကြားတာလည်းကောင်းတယ်လို့ထင်တယ်ကြားနေတာလည်းကောင်းတယ်လို့ထင်တယ်အနနာရတာတွေနာနာတွေတွေးတိတွေးတိရတာတွေတွေးတိတာတွေသားတာတွေအဲတွေးတိတာနဲ့စပ်ပြီးတော့ ကိုယ်ဟာနဲ့ကိုယ်ပုဂ္ဂိုလ်နဲ့ကိုယ်ကထိုင်းနေရတယ်လည်းကောင်းထားနေရတယ်လည်းကောင်းသွားနေတယ်လည်းကောင်းကိုယ်နဲ့စတဲ့ပုဂ္ဂိုလ်တွေထိုင်းနေထားနေသွားတာလောက်ကင်နေအဲ့ဒါတွေလည်းပဲအကောင်းနေပဲရှင်းနေတာအဲ့ဒါတွေကအရင်းစစ်လိုက်ရင်ဒါသင်္ခါရတွေကြီးတယ်ပဲခဏမစက်ဖြစ်ပြတဲ့သင်္ခါရတွေတဲ့ဝိပဿနာရှုတဲ့ပုဂ္ဂိုလ်မှာမြင်နိုင်မြင်နိုင်ရှုဖြစ်ပြတာတွေ့တာကြားတယ်ကြားတယ်ဖြစ်ပြတာသိနေပါမရှိဘူးကောင်းတာမရှိဘူး အဲကိုယ်ရဲ့သာနိုင်လှုပ်ရှားတဲ့စိတ်ကူးစဉ်းစားကြစီတိုင်းဖြစ်ပြတာကြီးတယ်ပဲဘာမှတည်းကောင်းတာမရှိဘူးဒါပေမဲ့လို့အဲဒီလိုမရှိနိုင်လို့မသိတဲ့ပုဂ္ဂိုလ်တွေကတော့ငါကောင်သူကောင်သရဝါကောင်လှပါတင်နေတဲ့အကောင်ကြီးတွေကိုကိုယ်လည်းတင်မြတ်ကိုယ်လည်းတင်ပြီးတော့ကောင်းတယ်လို့ထင်နေတာကိုကောင်းတယ်ထင်တာအဲ့ဒါဟာ ကောင်းတယ်တင်ရင်သဘောကျတော့တာပေါ့ကောင်းရင်သဘောကျတယ်မကောင်းရင်တော့သဘောမကျဘူးကောင်းတယ်တင်လို့ရှိရင်ကောင်းတဲ့အာယုံသဘောကျတော့တာပဲဒါကြောင့်သင်္ခါရတွင်ကောင်းခြင်းခင်မင်းသမှုဒီကောင်းခြင်းတယ်ကောင်းနေတာခင်မင်းနဲ့နှစ်သက်တဲ့သားရယ်သဘောကျတဲ့လူချင်းတဲ့ဒါတွေရောက်လာတော့တာပါလို့အဲ့ဒါဟာသမုဒယပစ္စပဲတဲ့တဏှာထားလောင်းတာသာပဲကောင်းတဲ့တဏှာလေးတွေလူလူချင်းလာတာကိုပဲ လူကြီးတောင်းတာပြောတာကအားလုံးလာတာပဲတဲ့ဥဒနာမှုရတဲ့စာအကိုင်လာလေးဆိုတော့မှသင်္ခါရတွင်အကောင်းခြင်းသင်္ခါရတွင်အကောင်းခြင်းခင်မင်သမှုဒီခင်မင်သမှုဒီသင်္ခါရတွင်အကောင်းခြင်းသင်္ခါရတွင်အကောင်းခြင်းခင်မင်သမှုဒီခင်မင်သမှုဒီသင်္ခါရတွင်အကောင်းခြင်းသင်္ခါရတွင်အကောင်းခြင်းခင်မင်သမှု နိမေသမုတိသေကာရေကောင်းနိမေသမုတိသေကာရေကောင်းနိမေသမုတိသေကာရေကောင်းနိမေသမုတိအဲဒီဖြစ်ပြနေတဲ့သင်္ခါရတွေကိုလည်းကောင်း သင်္ခါရတွေကိုပဲကောင်းတယ်လို့ထင်ပြီးတော့ခင်မင်းနှစ်သက်ပါရကျွဲတာသဘောကျနေတာတွေဟာသမှုရသစ္စာတဏှာပဲတဲ့ဥစ္စာတွေဒီသမှုရသစ္စာတဏှာပဲဘယ်ပုံပဲနည်းနဲ့သမှုရဖြစ်တော့လဲဒီခင်မင်းတွေ့တာပါလေးတွေအာရုံပြုပြုပြီးတော့ဆွဲလာတာပါဒီကနေ့ကျရင်တခုအာရုံဆွဲပြီးတော့ဘဝတည်ဖြစ်တယ်ဒီကြောက်ကြကောင်းတယ်ဘဝတွေကဒီလိုဖြစ်တာဒီက ပညာရှိဆရာတော်တွေကဒါတွေကလည်းသီတာတဲ့လောက်သားတဲ့ပုံဝิญဉ်တွေ့တယ်ဆိုပြီးတော့အဲ့ဒီတဏှာလေးနဲ့တွေ့ပုံလေးကိုအကြောင်းပြုပြီးတော့ဘုရောလန်းလေးတွေသွားလို့ကျင်ဟိုကရှိကနေပြီးတော့တခါတည်းထောင်ပြီးရှိကတွေ့ပြီးတော့မှနောက်ကနေတွေ့တာကိုရှိကတွေ့နောက်ကလို့ရှိကတွေ့နောက်ကလို့ဒီလိုသွားတာကိုအဲ့ဒါလိုပဲခုဘဝဖြစ်တဲ့ဥစ္စာကတဏှာလေးကရှိကတွေ့တာကိုအာယုံလေးတွေ့ပြီးတော့မှတရားသုတိစိတ်ကချုပ်သွားတာကိုကောင်းလေးတွေတော့အတူအပင်းတော့အမြင်လေးတော့မရှိပါဘူး

သံပါမြေအဲ့ဒီမြေကဆိုအဲ့ဒီမြေကငကားတော့ဆိုဒီမှာဇာတဲ့ပေတယ်နဲ့ငကားတွေကဲခဏခဏပါတယ်ပါလာတော့ငကားကတော့သိကြုံသိချမ်းတွေ့ရအခုတော့ဥဒ္ဇောင်းနေမှာနေတွေ့ရတယ်ဥဒ္ဇောင်းနေတော့ခဏခဏပဲသတင်းစာလည်းခဏခဏပါတယ်ဟိုမှာတွေ့ဒီမှာတွေ့အဲ့ဒါတွေဆွဲလာနေသေးရွာတွေလည်းအမှန်ချွေဆွဲပြီးတော့ယူရတယ်အဲ့ဒါလည်းဆွဲလာပဲဒါတည်းတည်သွားလို့ရှိရင်အဲ့ဒီကိုရောက်တော့ကိုရပဲအဲ့ဒီသံပယနဂါကြီးအဲ့ဒီရက်က မင်းကသူကပူဇော်တာကိုငကားပူဇော်တနေ့တည်းနဲ့တိုင်းပူဇော်တော့ငကားကြီးကပူဇော်ခံနေငကားစီစဉ်တဲ့ခါလဲချွေရံပြိတ္တတွေနဲ့ပဲခန္ဓာနာနာငကားဆိုလည်းပဲတကူနဲ့ဖန်ဆင်းနေတဲ့ငကားဖြစ်တော့လူရောဖန်ဆင်းပြီးသူကပူဇော်ခံတာကိုငကားအဲဒီကတော့ဘုရားလုံးကလည်းပဲသင်ရင်တော်ပွားတဲ့ဘဝမှာရောက်ပြီးတော့နေတယ်ရောက်ပြီးတော့နေတော့ငကားမင်းကြီးရဲ့စီစဉ်နေနေရတော့သူက သဘောကျဒါကမင်းသိစိတ်ကိုသိထဲမှာသဘောကျသဘောကျတော့အဲ့ဒီဘောကသိတဲ့အခါမှာအဲ့ဒီသံပိယငကားမင်းကြီးသွားဖြစ်တယ်ငကားဟိုအရင်ငကားကြီးရတယ်သူတွေသွားတော့သူလည်းသူပဲငကားမင်းကြီးဖြစ်တော့မှသူ့ကိုယ်နဲ့သူပြန်ပြီးစဉ်းစားလိုက်တော့မှအောင်မယ်ငါအရင်ကကောင်းနေမှာလေပြီးတော့ငါမူကြီးဖြစ်တာပါနေရာပြပါပဲလားသိကျက်တာပါဒါလည်းဘုရားတော်မို့ဘုရားတော်မို့လို့ကျင်တော့ ဘင်းရင်ပုဂ္ဂိုလ်ဆိုလို့ရှိရင်တော့ဒါလည်းသဘောကျနေပါပဲမူကြီးနဲ့မူကြီးကိုနဲ့သူ့ကိုနဲ့သူသဘောကျမှာအဲဘုရားတော်ဆိုတော့သဘောမကျဘူးသဘောမကျပေမဲ့လည်းအဲဒီငကားချွေရံပိဋကတိကအကျော်ပြေပါတယ်လို့လိုက်တော့လည်းစိတ်ကြီးပြေရောက်ပြီးတကလားသွားသေးတယ်လို့ဆိုတယ်ဒါပေမဲ့လို့တောင်းရရရတယ်ငကားဘဝတော့လည်းသူဥပုဒ်ဒီပါနဲ့တောင်းယူပြီးတော့ကျော်ကျင်သုံးယူပါတယ်အဲဒီဘဝကျุလို့တော့အထုပါအဲ့ဒါဘာကလာလဲခုနကငကား ငကမင်းမျိုးဖြစ်ရင်ကောင်းမှာပဲဆိုတဲ့တောင်းတမှုတွေဒီရတာဒီတောင်းတမှုတွေရတယ်ဒီတော့ဘောဓကတတိကြီးဆိုတာကြီးဘောဓကတတိကြီးဆိုတာလည်းအလကပတိုင်းကသမီးခင်မွန်းနှစ်ယောက်ကာလမှုသိတဲ့သာယေသာခေါင်းပါတဲ့ဒုက္ခန္တာဘေးကတ်ထရောက်လို့တဲ့ ယောဂဝေဒနာကရောက်လို့ယောဂဝေဒနာသေသူကြီးကရောက်လို့တဲ့ထွက်ပြီးတော့ပြေးကြမိကမုန်ညကလေးလေးရောက်တယ်လာနေခရီးခါနာကုံသွားတယ်လို့ဆိုတယ်ခရီးကကုံတော့ဘောစာရည်ပြအာရင်နဲ့ချက်နေပြီးတကလားပင်ပမနဲ့သွားကြကလေးလေးတော့မှလည်းတို့တယောက်တစ်လက်ကြီးချီရတာကြတော့မချင်တဲ့စိတ်တော့ပေါ်လို့ပြစ်ထားကြပါပြီးတိုင်နေပြီးတော့ဘောကအလောင်းဖြစ်တဲ့ပုဂ္ဂိုလ်ကပြစ်ထားခဲ့လို့လည်းသူ့မှာဘောကပတိဖြစ်တဲ့အခါခုနကြီးနဲ့သူ့မှာအဲဒီအကြောင်း ကြံနေရတယ်ဆိုတော့လည်းမသိဘူးကအဲ့ဒီတော့ကလေးလေးပြစ်ထားခဲ့တာကမသိလို့သူမှသူတော့ပြီးတော့မသိဘူးပေါ့လေအဲ့ဒီကနေပြီးတော့ဒေါသကံလုံမြောက်ပြီးတော့ယူဟာတရားရောက်ပြီးသွားတဲ့ခါကျတော့နွားကြောင်သားတွေသူတို့ရောက်သွားတယ်နွားကြောင်သားနွားကြောင်သားဆိုတာနွားတွေမွေးမြူပြီးတော့စောင့်ကြောင်နေတဲ့ပုဂ္ဂိုလ်ပေါ်တယ်ဒါနွားကြောင်တဲ့အလုပ်နဲ့သူကပြန်မွေးနေတာပဲခေါ်ပါလာ ပိုင်နွားတွေလည်းပဲကျင်းနေဖြစ်မှာပေါ့နွားတွေအုပ်စိုးထိကြောင်ပြီးတော့နေအဲဒီဂောပါလနွားကြောင်သားကလည်းပဲဒီနေ့မှမင်္ဂလာပြုတယ်နေလူကလည်းပစ္စကဘုရားတော်ကကိုယ်ဝယ်ထားတယ်ပစ္စကဘုရားပြင်ပြီးတော့နှုတ်သွမ်းနေကပရိသတ်တွေပါလေလက်ဖိတ်မှပြီးတော့ကျွေးမှာပေါ့လေအဲဒီမှာသူတို့ကလည်းပဲတိုင်းတစ်ပါးကနေပြီးဒုက္ခရောက်ပြီးတော့လာတဲ့ဧည့်သည်တွေအနေနဲ့အဲ့ဒီမှာသူဝင်ကြတာကိုသူတို့လည်းပဲကျူးကြ မိကမွန်းရောက်တော့စားကြစားတဲ့အခါကလာမှာပင်သူဖြစ်တဲ့မိမကသူ့ယောက်ျားကိုငဲ့ညာသွားခြင်းပင်မမျက်နှာစားပါလမ်းမှာလည်းပင်မလာတယ်စားရတယ်လည်းပြရတယ်နာပင်မလာတယ်ကလေးရှိရပါတော့လည်းနာပင်မလာမျက်နှာစားပါဆိုရင်မျက်နှာကျွေးမိမကနည်းနည်းစားသူကနာစားလာတော့စားကောင်းကောင်းနဲ့သိစားတဲ့ပုံရပါတယ်အဲဒီတော့သားနေဘာကြောင့်သမား နွားပိုင်ရှင်ပေါ်တယ်နွားနွားနွားကြောင့်နွားပိုင်ရှင်ကသူ့လည်းပဲစသူစပြီးတကရာသူစနေရင်သူမွေးထားတဲ့ခွေးမကြီးကောင်လည်းရှိအဲဒီခွေးမကြီးလည်းသူစနေတဲ့နှုတ်စွန်းတွေကိုသူကညိုတမင်းတွေကိုသူကတလုတ်ချင်းတလုတ်ချင်းယူပြီးတော့ကျွေးတယ်ခွေးမကြီးစနေတယ်သူကညံ့တယ်ခုနဘေရုကရောက်လာတဲ့ပုဂ္ဂိုလ်ကသူညံ့တော့သူ့စိတ်ထဲအောင်းမိတယ်ဆင်းရဲတော်တယ်ကောင်းမှုနဲ့စနေရတယ် သူကစင်းရဲနဲ့သာဟာရပြလာတဲ့ပုဂ္ဂိုလ်ဆိုတော့ဒါကကိုယ်ပဲမနာသာယာပြလို့သူကထင်းနေတာကိုအဲဒီလိုထင်းနေတော့သူအဲ့ဒီခွေးမကြီးရဲ့အနေမျိုးဟာကိုသာယာနဲ့တဲ့သဘောကျသွားတယ်ဒီလူနဲ့ချမ်းသာတယ်ကောင်းကောင်းစားနေတာလေသူသဘောကျသွားတယ်နောက်ညကြတော့သူစားလာတဲ့ဇာကသာမကြီးဖြစ်ပြီးဒီကလာတခါလေညရင်းချင်းယောဂဖြစ်ပြီးဒီကလာ၄ပါးရောပြီးတော့ဟောအဲ့ဒီခွေးမကြီးဝင်နေတော့ပြီးခွေးလေးသွားဖြစ်တယ်တော့ကြံနာကောင်းတဲ့သူကအဲ့ဒါ နာတုဘဝဆက်ပြီးတော့ဖြစ်သွားတယ်ဒနာကြောင့်ဘဝဖြစ်လူဖြစ်တာဆိုဆွဲလမ်းသွားတာမြတ်စွာဘုရားလည်းတဲ့တုန်းကညာနာပါရှိတယ်ညာနာပါလည်းသူသူနှမကနေပြီးတော့သင်္ကန်းလေရာဝလူလာဟိုကိတုံကသူကလည်းသူတော့ကောင်းကောင်းနေမှာအဲ့ဒါလေးသူကသဘောကျဒါလေးသဘောကျပြီးတော့ဆွဲလမ်းနေရင်အဲ့ဒီအတွင်းမှာပြေးသွားလို့ပြေးသွားတဲ့ခါလေးသင်္ကန်းမှာပန်းကြီးဖြစ်နေလို့လေရောက်ကြကုန်တယ်ပန်းကြီးပြေးပြီးတော့နေတော့ညာ ကျန်တော်မူသွားလို့ရှိရင်တော့ဒီယဟန်ရဲ့ပစ္စည်းတွေကဘိုင်းကဖြစ်တော့ဝူရတယ်ဝူရတယ်ညာပန်ကတွေဝူရဝေမလို့လုပ်ကြတဲ့အခါကျတော့မကြီးကမကြီးစီမြူကြတဲ့မကိုင်းကြတဲ့အစားတွေကအောနေတယ်ဆိုတာကိုညာနေရတော့သိပါဘူးပန်းကြီးကအောနေသက်သာပြားနေပြီးအဓိကသောတာပင်နဲ့ကြားတယ်ဒီကောင်ကြီးကဒုက္ခတော့ရောက်တော့အသာတုန်းကလည်းဒီသင်္ကဆွဲလမ်းပြီးတော့သူအဲ့ဒီဆွဲလမ်းပါရတဲ့စိတ်နဲ့သူပန်းဖြစ်လာခဲ့တယ် ဓာတုသီလတွေသင်ကျဲနေတဲ့ပုံပဲဒီဇွဲလာနာမရှိလို့ရှိရင်သူ့သူ့ရည်ရည်ချားမဲ့မှာလူဖြစ်ခြင်းလည်းဖြစ်ဖို့ပဲနာဖြစ်ခြင်းလည်းဖြစ်ဖို့ပဲသူဇွဲလာနာလေးရှိတဲ့အတွက်ကြောင့်ဒီရင်ဘာမှပြည့်မရှိဘူးလို့အဲဒီအသာဇွဲလာနေလို့တဏှာနေပြီးတော့ဟိုကဆက်ပြီးတော့ကူးပေးတယ်ဟိုကကြောက်ကြမှန်ကောင်းတယ်အဲ့တော့မြတ်စွာဘုရားကမြင်တော်မူတာနဲ့ဒီသင်္ဃာ9ရက်ပြုလို့ဝေကြတယ်ဆိုင်တာလိုက်တော့မှ9ရက်ကြာတဲ့အခါမှာ တန်းညအတန်သားရတယ်ဟော။သားစရာလူတွေပါတွေးတွေပါလေစုပ်ပြီးတော့နေရမှာသူအသက်ရှင်မှာသူစားအောင်စား။ဝင်နေကြတော့သူပြေးရော။သေးသွားတော့ဒီခါကျတော့သူဆွဲလောက်မှမပေါ်ဘူးသင်္ကန်းကသူသူ့အသုံးမှမကြပါဘူး။အဲဒီမှာသူ့တွေသွားတဲ့အခါပန်းကြီးကနေပြီးသူ့တွေသွားတဲ့အခါကျတော့မှလည်းမရှိကသင်္ကန်းဘဝကနေပြီးတောင်းလိုက်တဲ့ပိလာတွေကျွမ်းတာ။နတ်ပြည်ရောက်တော့ဒါဝင်လာရောက်တယ်။တော်သေးရဲ့ လုံးမွေကားနဲ့ပြင်မပြီးတော့အကုသို့ဖြစ်ပြီးတော့ကြည့်တဲ့သိုးဝါတဲ့ငရဲတွေပါကြာပါမှနတ်ဆိုပြနေလို့ဒါဘဝဆိုလို့ဖြစ်တယ်ဟောပြီးတော့အဲ့ဒါပညာသုံးပါလာတဲ့ဂောပိကာဆိုတဲ့အမျိုးသမီးတယောက်ကကိုယ်ဝယ်ထားတဲ့ရဟန်းသုံးပါဒါနေရနေတဲ့ရဟန်းသုံးပါပဲအဲသူတွေသွားတဲ့အခါသူတို့ဘယ်ရောက်နေလို့ဆိုတော့ကန္နဘာနာမျိုးသွားဖြစ်နေတယ်ဂောပိကာဆိုတဲ့မျိုးသမီးကတော့ကုသိုလ်ကောင်းမှုတွေပြု တရားတွေလည်းအာထုတ်သောတာပန်လည်းဖြစ်သွားပါဗျာသောတာပန်ဖြစ်သွားပြီးတော့သူကမိမဘဝလည်းကျွန်ရှာသက်ဆုပ်ပြီးတကလားမိမဆိုတာအနအောက်တန်းတော့ကြာတယ်မြေတကမှာဘယ်ညာမှသုံးမကြဒီရှင်မျိုးလိုမရှိဘူးဆိုပြီးတော့သူမိမဒီလိုရှာသက်ဆုပ်ပြီးတော့ကတိဘဝဆူရသွားတဲ့အခါမှာတာဝရိနာမှာကြာမင်းရဲ့သားတော်ဖြစ်နေဖြစ်တယ် ကျမ်းမြင်သားတော်ဖြစ်သားတော်ဖြစ်ဆိုလည်းလူကြီးတို့မိဝါနဲ့မှပြည့်စုံနေရတာမဟုတ်ပါဘူးရင်ဝင်ထဲမှာဝင်ဖြစ်လို့ရှိရင်အဲသားရဲ့သမီးရဲ့သိမှပြရတယ်တဲ့ဒါနတ်နတ်လောကတော့ဥပဒေရှိတယ်နတ်ကလည်းသူဥပဒေနဲ့တွေ့ရှိတယ်အိယာထဲမှာဖြစ်လို့ရှိရင်ပြင်အရင်နာသမီးတို့ကတော့ဖြစ်လို့ရှိရင်တော့ဒါကျင်းရတော့ပဲအိယာဘေနာစီမှာဖြစ်လို့ရှိရင်တော့အလုံးသွေးတယ်နာသားဆိုရင်လည်းဘဝင်းမှာတက်ဖြစ်လို့ရှိရင်ဒါပိုင်ရှင်ပေါ့လေအဲ့လိုဆိုတာ

တကယ်လည်းကားကြည့်တယ်ဆိုတာဒီဒီဥစ္စာကြွယ်ဝတဲ့ပုဂ္ဂိုလ်ကြီးငါညာအဲခိုင်းတာကိုသူအပြရတာဟိုးသူကအဲ့လိုပဲသူကကြားမင်းကိုသွားသွားပြီးတကလားသူကခတ်သွားရအဲ့ဒီကားကြတဲ့ညခုနနာသား၃ယောက်ကသူတို့ရှာကြပါလာတော့သူတို့ရှာကြပါလာတော့ဘောပကလည်းနာသားတွေအထူးပါဘုံဒီဘွားကဘယ်လိုများဘယ်လိုဘယ်လိုပုဂ္ဂိုလ်များဖြစ်ခဲ့ပါလိမ့်မယ်လို့ရှိတော့ဒီဘွားကညာနေတယ် ညာနေဆိုဘက်ကညာနေပါလေဆိုတာကကူးကွယ်တယ်ညာနေကြည့်ဖို့ကသူတို့ဘာမှသူတို့တရားတွေပါလေအာမထုတ်လို့လားဆိုတော့အာမထုတ်လို့လည်းမဟုတ်အားလည်းထုတ်တာလည်းပုဂ္ဂိုလ်ဇာနေတော့ကြသူကမေတ္တာကိုတရားတော့မရဘူးဇာညာတော့လည်းပုဂ္ဂိုလ်ဇာရလည်းပုဂ္ဂိုလ်ဆိုလို့ရှိရင်လည်းယူပဓမ္မပုံမှာကြည့်ရတာသီလစင်ကြယ်ယုံနဲ့တောင်မှ သာဝရိနာယာမစသည်သဏ္ဍပြည်တွေမှာဖြစ်တာပဲဒီလိုကောင်းစင်ကြလို့ရှိရင်မစင်ကြရင်တော့လည်းပဲမဖြစ်နိုင်ဘူးပေါ့လေစင်ကြလို့ရှိရင်လည်းသူစင်ကြတဲ့ပုဂ္ဂိုလ်တွေစင်ကြတယ်ပြီးတော့ဇာရတော့ဇာရလို့ရှိရင်ပြင်ပထမဇာရအောင်တော့ဓမ္မပြည်ရောက်တာပဲဓမ္မပြရမယ်ပုဂ္ဂိုလ်တွေအဲ့တော့သူတို့ဘာဖြစ်လို့ဒီမှာဖြစ်နေပါလဲလို့ဆိုတော့သူတို့ကအဲ့ဒီသာဏဗနာမျိုးရှိရလည်းဖြစ်ဘူးဆိုတာဖြစ်ဘူးတော့ဒီနေရာလေးကသူကစွဲလန်းလေးရှိတယ်ဒါလေးကြိုက်ကိုနေဘူးတဲ့နေရာလေးဆိုတော့ဇောရဏတယ် ကိုနေဦးတဲ့နေရာလေးများကိုရကလေးဆိုရင်သဘောကျတယ်ကိုရကလေးကိုနေရာလေးဆိုရင်သဘောကျကိုနေရာလေးနဲ့ကိုနေရမှာဆိုတော့ပူကောင်းတယ်လို့ထင်တယ်တရားဟောတက္ကမကြီးကိုညအရှင်ဝင်နေတာပဲဒီပေါ်ညမမရောက်နေပြီသူပြောတယ်တတိတော်ကဗျာလေကိုရမှုလို့ဘယ်မှမသွားဘူးတဲ့ပြောကိုယူနေတဲ့ကိုနေနေတော့တာပြောတယ်သူ့ရက်ကလည်းပဲသိကောင်းကောင်းမဟုတ်ပါဘူးတော်တော်တော်တော်တော်6ခုတွေ့ပြီနေရရန်ကုန်မြို့ဆိုတာကအကောင်းဆုံးနေရာကြီးဖြစ်သွားဗမာပြည်အနေနဲ့ဆိုရင်အကောင်းဆုံးနေရာ ရှင်းပါတယ်ဘုရားသွားရင်လည်းသွားနိုင်တယ်ကြောင်းသွားရင်လည်းသွားနိုင်တယ်အဲရတဲ့ကြောက်ပြီးတော့လည်းပဲဘာသာရာတွေကြောက်တော့တယ်ဆိုတော့သွားကြတယ်နှကောင်းကြတယ်အဲမသူသိတယ်၆တွေ့ကြီးသူ့နေရာကဘာမှကောင်းတာမဟုတ်ဘူးမြို့လိုတော့ခေါ်ရတာပဲလာမယ်တော့ရွာလေးလိုပါပဲနေတဲ့ရွာလောက်တော့မှသာသာရာမရှိပါဘူးသူကဘုရင်သိတယ်အဲ့ဒါပဲမလို့သူ့နေရာလေးနဲ့သူကသဘောကျတယ်အဲ့ဒါလည်းပဲကိုနေဦးတဲ့နေရာကိုဖြစ်ဦးတဲ့နေရာလေးတွေကဆွဲလာမှုတွေရှိတယ်ဒါရမှုတွေဒါရောက်ပြီး ဒီနာသား၃ယောက်ကရှိကလည်းပဲအဲ့ဒီမှာဖြစ်ဘူးလို့တဲ့သီလလည်းစင်ကြယ်ရဲ့ဇာလည်းရရဲ့ဓမ္မပြေမဖြစ်ဘဲနဲ့အထက်နာပြေတွေမဖြစ်ဘဲနဲ့ခန္ဓာဘာနာမျိုးကာကြည်သနာမျိုးဖြစ်လာတာဟောင်းရကောင်းနေတယ်အဲ့ဒါပါလို့ဇာလည်းပဲတဏှာပဲဒါပါရမှုဆွဲလာမှုတွေအဲ့ဒါကြောင့်သင်္ခါရတွင်ကောင်းထင်ခင်မင်သမှုသင်္ခါရကောင်းထင်လို့ရှိရင်တော့ကောင်းထင်ခင်မင်လည်းခင်မင်နာကကိုယ်တည်းက ပုဂ္ဂိုလ်တွေကတရားတွေအကြောင်းပြုပြီးလဲခင်မင်တွေ့တာမှုဖြစ်အပြင်မှာကအာယုန်တွေအကြောင်းပြုပြီးလဲခင်မင်တွေ့တာမှုဖြစ်အဲတွေ့တာမှုကလေးရသမုရိယပဲတဲ့ဆင်းရဲတွေဖြစ်စေတတ်တယ်တဲ့သူကြောင့်မို့ဘဝလေးတွေတက္ကတက္ကရှိရပြရဘဝမှာကိုရနာတရားဆိုင်တဲ့ဆင်းရဲတွေအကုန်လုံးဖြစ်သွားပါတယ်သင်္ခါရအတွင်းအကောင်းခင်ခင်မင်သမုရိတရားတိရံကာမဒနာဘဝဒနာဝိဘဝဒနာ ရှိတာယတနာဒီတနာသည်ပြရတာကရမံပြရတာကရမပဲနိမှုကကာမတနာကာမဂုဏ်အာယုန်တို့၌သာလောင်တတ်မဲ့သောတနာ၎င်းဘဝတနာဘဝနဲ့သာလောင်တတ်မဲ့သောတနာ၎င်းဝိဘဝဒနာဘဝကင်းပြတ်ပြီး၌သာလောင်တတ်မဲ့သောတနာ၎င်းဒီမှာတည်သောဤသုံးပါးတို့ပင်သည် သာလောင်တမေတ္တနာဆိုတာဘယ်ဟာလဲဆိုရင်သုံးမျိုးရှိတယ်တဲ့ကာမတဏဘဝတဏဝိဘဝတဏကာမတဏဆိုတာကာမဘဝအာယုန်ဤပါနှစ်သက်တဲ့နေရာချင်းဖြစ်တာတဲ့ကာမဘဝအာယုန်ဤဆိုတာကတော့မြင်စရာအာယုန်ကြားစရာအာယုန်နားစရာအာယုန်စားစရာအာယုန်သိထိစရာအာယုန်ပေါ့ကာမဘဝ၅ပါးရှိရစီဖြင့်မြင်ပြီးတော့ဗာနှစ်သက်ခွဲဖြစ်တဲ့အာယုန်တွေရူပအာယုန်ကာမဂုဏ်တွေခေါ်တယ်အစင်းအာယုန်ကာမဂုဏ် ဒါတွေလည်းပဲဒါကလည်းပဲသူအလိုအပြောရိုးရိုးအစင်မဟုတ်ဘူးသူကယောက်ျားမိန်းမနေရာချင်းပကြမိန်းမတို့ရဲ့သုံးဆောင်နေရာချင်းအဲဒီလိုဥစ္စာတွေမသားရတာကိုခေါ်တယ်ရိုးရိုးဥမာဘုရားဆင်းတော်ကြီးအဆင်းကိုသတ်ပဲလို့ပါလို့ဒီလိုမျိုးမဟုတ်ယောက်ျားဤတဏ္ဍာကအဆင်းယူပါယုံမိန်းမဤတဏ္ဍာကအဆင်းယူပါယုံယောက်ျားဤအသုံးအဆောင်မိန်းမဤအသုံးအဆောင်ဟုတ်လားအဘိုးအစားတွေပါစပြီးတော့ဘုရားကလည်း အဲဒီလိုဟာအဲဒီလိုလာပါတယ်အဲဒါယူပါယုံကာမဂုဏ်ဝိတုတွေသတ္တယံကာမဂုဏ်ဝိတုတွေလည်းအသာနဲ့အဲဒါယောက်ျားရဲ့အသာမိန်းမရဲ့အသာသချင်းသာနဲ့ဒုရိယာသာနဲ့ပါတယ်ဒီလိုဟာတွေကန္တာယုံအနာနဲ့အဲဒါကြီးရတယ်ပဲအဲမူဝိတ္တစာတွေယောက်ျားနဲ့သတ္တအနာမိန်းမနဲ့သတ္တအနာယောက်ျားမိန်းမတို့ကိုယ်နဲ့လူလိမ့်ထားတဲ့အနာအသုံးထားတဲ့အနာနောက်အလို့ဖြစ်တဲ့ဒီနဲ့မှုကြိုင်ပြီးတော့နေတဲ့အနာအနံကောင်းတွေကိုလည်းအကုန်ပေါ်တယ် အရာလာတွေဆိုရင်လည်းစားတော့ဆရာရတယ်လားဆိုအတွေ့အထိတွေကလည်းတွေ့ထိဆရာတွေဟုတ်လားတွေ့ထိဆရာတွေအထူးအားဖြင့်အကြမိမနေရာနဲ့တွေ့ထိရတဲ့အာယုံမျိုးတွေအဲဒီလိုအာယုံ၅ပါးကာမဂုဏ်တရားတွေနဲ့စပ်ပြီးတော့ပါရနှစ်သက်တဲ့ဥစ္စာကာမတဏခေါ်တယ်တဲ့ဒီကာမတဏကတော်တော်နှိစ္စတဲ့တရားပါကာမတဏရှိနေတဲ့သတ္တဝါတွေတော်တော်သူ့ရောက်ပါတယ် ဒီဥစ္စာနှုတ်ပြလိုက်လို့ရှိရင်အနာသက်သာရမယ်သူကတော်တော်ဒုက္ခပဲအာမရဏရှိနေတော့ဒီကာမအာယုန်တွေသူကဆရာလေးသားတွေရှိနေရကျင်တယ်ကောင်းတယ်အနာသူကမျောလင်းတောင်းတာပဲမလိုချင်ပါဘူးလို့အဆုံးလွန်နိုင်ပြီတောင်းတမှုတွေရှိနေတာဒီလေးကြိုက်တဲ့ပုဂ္ဂိုလ်ကဒီဒီလေးကိုသာရနေတယ်လို့ပဲသူကတောက်ရှင်နေတာပဲကွန်ကြိုက်တဲ့ပုဂ္ဂိုလ်ကလည်းကွန်စားဖို့ရတာသိကူးနေတာပဲသူကသူစားပြီးပြီမဲ့လည်းတော့ကြာကြာစားအောင်ပါပဲမစားပါဘူးသူစိတ်မရှိဘူးဖြတ်ရမယ်ဆိုရင်တောင်းတော်လေးတယ် ခက်တယ်အဲလိုကာမအယုံတွေကြိုက်ပြီးတော့နေတဲ့ကာမရတနာတွေအမှန်ဒုက္ခပဲအဲဒါကာမရတနာတွေသူကတော့သင်ကြားနေပါပြီဘဝရတနာကတော့တရားဓမ္မ၄မျိုးဖွင့်ထားပါပဲဘဝဝတိနဥပ္ပန္နာကဘဝပဋိတဝဥပ္ပန္နာကဘဝကိုတောင်းတာပြီးတော့ဖြစ်တဲ့ ဆက်နာဘဝဝေဒနာပတိတောဥပ္ပန္နဘဝကိုတောင်းတာပြီးတော့ဖြစ်တဲ့အဲ့ဒါကတစ်မျိုးပဲဘုရင်ယခုလက်ရှိကြည့်ပြီးတော့နေတဲ့ဘဝအာနှစ်တဲ့သဘောကြတယ်။ဒါဟာကာမတဏ္ဍာရဲ့ဖြစ်မယ်ဆိုလည်းဖြစ်နိုင်ပါလေသို့သော်လည်းပဲဘဝအနေနဲ့ပါပါတာဘဝလိုအားဖြင့်တောင်းတာလေ။မိမိလက်ရှိဘဝပဲပါနေတဲ့သဘောကြတယ်။နောက်ဖြစ်ရမယ့်ဘဝတွေပါနေတဲ့သဘောကြတယ်။ယောက်ျားဖြစ်နေတဲ့ဘဝယောက်ျားဘဝမိန်းမဖြစ်နေတဲ့ဘဝမိန်းမဘဝ နောင်ကြည့်ရမယ်ဘဝလူဘဝနတ်ဘဝအဲဒီလိုဥစ္စာတွေအလိုရှိတယ်အဲဘဝလိုအချင်းတောင်းတတဲ့နာကတော့တစ်မျိုးပဲပြီးတော့သတ္တရဒိဋ္ဌိသဟဂတပါသတ္တရဒိဋ္ဌိနဲ့တကွာဖြစ်နေမြဲတယ်နေရာချင်းမြဲနေတာပဲမပြတ်မပြတ်မစည်းပဲနဲ့မြဲတည်နေတာပဲအနိကိုလည်းမပြတ်မစည်းပဲနဲ့မြဲတည်နေတယ်သိကြွားတဲ့အာယုန်လေးပုံမှာလည်းမြင်စည်းပဲနဲ့မြဲတည်နေတယ်လို့ဒီလိုထင်ပြီးတော့အဲ့ဒီဟာကိုပါရတာကိုကိုယ်ကိုလည်းပါရတယ် တွေ့ကြုံရတဲ့အာယုန်တွေလည်းပါရတယ်နှစ်သက်တဲ့ဆိုရင်လားသဒ္ဒရာတိကြီးနဲ့ကွာစစ်တာတဲ့အခုဒီမှာသံမုတ်ပေးတာကဘုညာတိတခုပဲပေးထားတယ်။ကြားချင်းလည်းဘဝတနာဆိုတာသဒ္ဒရာတိကြီးတကွာစစ်တယ်လို့ဒီလိုပဲဖွင့်တော့ပါတယ်ဒါလေးအခုဒီဒီနေရာမှာတော့သူက၄ခုဖွင့်တာဒါပေမဲ့လည်းအများဖွင့်လာတဲ့ဥစ္စာကိုလိုက်ပြီးတော့သံမုတ်ကတော့ပေးထားတယ်နောက်တစ်ခုကတော့ဒုပါရူပဘဝရာဂတာ ယူပဘဝအာယူပဘဝဓမ္မဘဝလေယူပဓမ္မဘဝအာယူပဓမ္မဘဝလေရှင်းတာဒါနေတဲ့ယူပဘဝအာယူပဘဝရောက်နေတဲ့ပုဂ္ဂိုလ်တွေဆိုလို့ရင်သူ့ဘဝလေးနဲ့သူသာနေတဲ့နေတာမရောက်သေးတဲ့ပုဂ္ဂိုလ်ရောက်ချင်းပြီးတော့နေတာလေဒါလည်းပဲဘဝတစားပဲဇာနာနိကတိယသာဇာနာနိကတိဘာသာအာယုဘာသာမိမိရထားတဲ့ဇာဆိုလို့ရှိရင်အဲဒီဇာနဲ့ညစ်သက်ပါရနေနေရာသေးရင်လည်းပဲရကျင်ပြီးတော့နေတဲ့ဟာသာဘဝတ္တံပဲဘာသာ၄ခုပဲ အဲဒီလေးခုထဲမှာအခုဒီမှာဘုန်းကြီးကတခုပဲပေးထားတဲ့ဆောင်းပေါ့ဟုတ်လားဒီဆောင်းပုံလေးတွေဆိုမှကာမတဏကောင်းလို့ရာပါရနှစ်သက်မှုကာမတဏဆိုတာကောင်းတဲ့ထင်တဲ့ဥစ္စာတွေဟုတ်လားယောက်ျားမိန်းမပန္နာမရှိတဲ့အာယုဝတ္ထုတွေယောက်ျားမိန်းမတွေအသုံးဆောင်တွေယောက်ျားမိန်းမအဖြစ်နဲ့သုံးဆောင်လို့ဖြစ်တဲ့ရာဝတ္ထုတွေအဲ့ဒါတွေကကောင်းလို့ရာကောင်းတယ်လို့ထင်တာတွေပါရနှစ်သက်မှုတွေကာမတဏပဲ ကိုင်ဆိုရမယ်ကာမတဏှာကာမတဏှာကောင်းလို့ရာကောင်းလို့ရာပါရနှစ်သက်မှုပါရနှစ်သက်မှုကာမတဏှာကာမတဏှာကောင်းလို့ရာကောင်းလို့ရာပါရနှစ်သက်မှုပါရနှစ်သက်မှု တဲ့သဘောကြတာတွေကကာမတဏပဲတဲ့ကာမုံ၅ပါးဆိုင်ပါလေကာမုံ၅ပါးသာနေတဲ့ဘဝတဏတည်မြဲပါသင်္ခါနေတဲ့မှုတဲ့သောတရာဖြစ်နေတဲ့ဘာဖြစ်တယ်အများကြီးအဲဒီလိုပဲဖွင့်တယ်ဘဝတဏကသောတတဝိဘဝတဏဥစ္စေရဆိုတာပြန်မှဖွင့်တယ်ဒါကြောင့်အဲ့ဒါကယူပြီးတော့ဒီမှာဆောင်မှုပေးတယ် ဘဝတဏတည်မြဲတာတဲ့ဒီမြဲအတိုင်းသာတည်နေတယ်လို့ထင်ပြီးတော့ဒါနိဗ္ဗာန်ကိုသင်ဆိုတော့မဟုတ်ဘူးဘဝတဏဘဝတဏတည်မြဲတာတည်မြဲတာသင်္ခါနိဗ္ဗာန်မူသင်္ခါနိဗ္ဗာန်မူဘဝတဏဘဝတဏတည်မြဲတာတည်မြဲတာသင်္ခါနိဗ္ဗာန်မူသင်္ခါနိဗ္ဗာန်မူဘဝတဏဘဝတဏတည်မြဲတာတည်မြဲတာသင်္ခါနိဗ္ဗာန်မူ ရှိကူလည်းရှိနောင်လည်းရှိအများကြီးရှိနေတယ်မပြတ်နိုင်ဘူးလို့ရဲတဲ့နေရာနဲ့ဆိုတာ သတ္တရာတိရှိရှိမြင်တာတစ်ခုနဲ့စပ်ပြီးတော့မြင်တဲ့စိတ်ကလေးကနာပဲအရင်ကလည်းရှိတယ်ခုလည်းရှိတယ်နောင်လည်းရှိအောင်ပါပဲရှိဘဝကလည်းရှိတယ်အခုဘဝလည်းရှိမှာပြောကြတယ်နောက်ဘဝတွေလည်းပဲရှိသွားအောင်ပါပဲကြံတဲ့တခါလည်းကောင်လေးအသက်ကောင်လေးနေရာချင်းကြံတဲ့အများအားဒီနေတယ်လို့သူကထင်တာပဲဒီတဲ့အခါကာလမှာ ဒီယုတ်လောင်းကြီးပါကြီးပုတ်ပြသွားတာတော့ဒါတော့သိကြတာပေါ့သိပေမဲ့လို့အဲ့ဒီအကျမ်းသားတွေကတော့ပြည့်သွားတယ်အမှုသားဖြစ်တဲ့အဲအသက်ကောင်တော်ကောင်အတ္တကောင်ကတော့ဟိုဘဝကြောင်းသွားတယ်သိကြကောင်မှုဘောတော့ခေါ်တာပေါ့လေဗမာကသိကြတယ်ကသိကြထွက်သွားတယ်သိကြနှုတ်သွားတယ်ပါစသည်နဲ့အသက်ထွက်သွားတယ်ပါစသည်ပြောကြတယ်အဲ့လိုမျိုးတွေကောင်လေးကငါကောင်တော်ကောင်လေးကတကယ်ရှိတယ်ထင်ပြီးတော့ အဲ့ဒါအရင်ကလည်းရှိတယ်ခုလည်းရှိတယ်နှောင်လည်းရှိမှာပဲလို့အဲ့ဒါမြင်မှုနဲ့စပြီးတော့လည်းဒီလိုထင်မြင်ဆွဲလာတာကသောတရာတိတိခေါ်တယ်သောတရာတိတိအားကြည့်လို့ရှိရင်တရားအားထုတ်လို့လည်းမဖြစ်ဘူးဘာလို့လဲသူကအကောင်လိုက်တည်နေတာကိုဖြစ်တယ်ပြည့်တယ်မှမဖြစ်နဲ့နိဗ္ဗာန်ဆိုတာလည်းမရှိဘူးအကောင်လိုက်ကရှိနေတာကိုအများကြီးရှိတယ်ဒီကောင်ကဖြစ်ပြီးလို့ကိုမရဘူးဘယ်နည်းနဲ့မှထောက်ဖြစ်လို့မရဘူးတဲ့ထောက်ဖြစ်လို့မရတယ်ခါတဲ့ တည်မြဲတည်နေတဲ့ကောင်းတယ်ပဲအဲဒီလိုဆိုလာအဲဒါဘောရတည်းကိုလည်းနည်းနည်းပါးပါးတော့ရှိရတာပေါ့လေဒါအများကြီးရှိလို့ရှိရင်တရားထုတ်လို့မဲ့ဖို့တရားမရနိုင်ဘူး။အဲ့ကံပဲဖြစ်။နည်းနည်းပါးပါးရှိတာကတော့အထုရင်အထုရင်နဲ့ကြောက်သွားပါလေ။ကုံတိုင်းမှာတော့ကြောက်သွား။သိဆွဲကြည့်ရင်မကြောက်ဘူး။အဲဒီလိုဒီနေ့ဒီနေ့ပဲလို့ထင်ပြီးတော့မြင်ရတဲ့အာယုံသားရတယ် ကြားရကြားရကနေပြီးတော့လည်းပဲဒီကကြားတာလည်းငါကူကြားတာလည်းငါအစဉ်သာဝရရှိနေတယ်လို့ထင်တယ်ဒီနေ့ဒီနေ့လို့ထင်နေကြတာပေါ့နာရကလည်းရှိတာပဲစာရကလည်းရှိတယ်ဒုတိယကလည်းရှိတယ်သိကုသနာကြံစည်ရကလည်းရှိတယ်ဘာကြောင့်ပါလို့အကုန်လုံးရှိတယ်လေဘာကြောင့်ပါလို့လဲမြင်လာကြတာတရားမိမိကိုယ်ဘက်ကနေကြည့်ရင်လည်းပဲမြဲတည်နေတာပဲမြင်ကြတဲ့အာယုံတွေ အဲတခြားအပြင်ဘက်ကအာယုန်တွေကြည့်လိုက်ရင်အဲ့ဒါတွေကလည်းမြဲတည်နေပဲလို့ထင်နေတာပါလူဝါလို့ထင်ရတဲ့ပုဂ္ဂိုလ်သတ္တဝါတွေကလည်းမြဲတည်နေတယ်ဘဝအရင်လည်းရှိသူလည်းရှိနောင်လည်းရှိမှာပဲအဲ့လိုထင်ပြီးတော့ကိုသာတင်းသက်တာတဲ့အဲ့လိုမြဲတယ်လို့ထင်တဲ့သတ္တဝါတွေကြီးနဲ့တကွတွဲပြီးတော့ဖြစ်တဲ့တဏှာအပြင်ဘဝတဏှာပဲဘဝဆိုတာကမြဲတယ်ဆိုတဲ့ရှင်မြဲရှိနေတယ်ပေါ့ဘဝရှင်မြဲရှိဘယ်တော့မှကြောက်မလာဘူး အဝိပါဒရှုတဲ့အခါကျတော့ပေါ်တိုင်းပေါ်တိုင်းတရားလေးတွေကြောက်သွားတာကိုဝိပဿနာမရှုတဲ့ပုဂ္ဂိုလ်တွေကတော့ကြောက်တယ်လို့မှထင်မှမထင်ဘူးဒီတိုင်းမြင်တာတွေလည်းပဲဉာဏ်လည်းရှိငါဘူးလည်းရှိနောင်လည်းရှိသင်္သာရရှိတယ်သင်လည်းကြားတာလည်းသူ့အတူပဲနာနာသတ္တဒုတိတာတွေအကုန်လုံးပဲကိုကြောက်တဲ့အမြဲတမ်းတည်ရှိနေတယ်လို့ထင်နေတာကိုအဲဒါသတ္တရာတိတွေဆိုတာဒါပဲ သင်္ကန်းလေးဆွဲလိုက်ရင်တကယ်သိချင်းပဲအခုဒီပဒနာရှုတဲ့ပုဂ္ဂိုလ်တွေမှလည်းမြင်နိုင်ကြတဲ့နေရှုတော့ခဏမစက်ဖြစ်ပြင်တာပဲရှိတယ်။တည်မြဲတာမရှိဘူး။တည်မြဲတည်တာပါ။ဒီဖြစ်ပြီးရှင်ရင်းကြောက်တော့တာရှိတယ်။ကောင်းတယ်ရှားလို့မရဘူး။အဲဒီလိုသိရမှာ။အဲဒီလိုဘောင်းဘောကိုယ်တိုင်မသိတောင်မှယုံကြည်ရမယ်။ယုံကြည်တော့လို့ရှိရင်လည်းပဲတွေ့ရတယ်။သာသနာတည်းအကြီးကျယ်တော့ဖြစ်ပါဘူး။အကြီးကျယ်တော့ရှိတယ်။အဲလိုဆိုလို့ရှိရင်လည်းတရားထုတ်လို့ဖြစ်ပါ အကြီးကျယ်ဆွဲလန်းနေလို့ရှိရင်တော့အဲ့ဒါပဲဖြစ်တယ်ဆရာတော်။အဲဒီအများကြီးနေတယ်လို့ဒီမြဲတည်နေတာပဲမပြည့်မစည်းဘူးတရားနဲ့တည်နေတဲ့ဟိုဘဝစီဘဝတခါလဲတန်တရားလို့ဘယ်တော့မှပြောင်းပြမသွားနိုင်တဲ့ငါကောင်တော်ကောင်သက်ကောင်တကယ်ရှိနေတာပဲတခုခုလည်းဒီလိုထင်တယ်၊မြတ်ကူလည်းဒီလိုထင်တယ်အဲဒီလိုထင်နေဆွဲလန်းပြီးတော့မြင်ကြရတဲ့အာယုန်နဲ့စပ်ပြီးတာယာနှစ်တဲ့သဘောကျတာ။ အခုလက်ရှိရနေတာကိုသဘောကျတယ်။နောင်လည်းပဲရကျင်တယ်။နောက်ဘဝတွေဘဝတွေဒီဘဝတွေလျှောက်ပြီးဖြစ်ရှင်တဲ့သူတွေကဒါဘဝတနာ။အဘဝတနာဘဝတနာကြီးမြဲတာသင်္ကာနှစ်တယ်မို့။အဲဒီနေတယ်လို့ထင်ပြီးတော့နှစ်တယ်လို့သာဆို။ဘာလဲကလည်းသူတွေတော့ဆိုတာဘဝတနာလို့ခေါ်တယ်။ဝိဘဝတနာဆိုတာကတော့ဥစ္စရာတိနဲ့တကွာဖြစ်တယ်။ဝိဘဝမှာပြည့်စဲတာသင်္ကာနှစ်တယ်မို့ ကိုယ်စီတာဆိုပြတ်သွားတာသိရင်နောက်ဘဝမရှိသေးပြီးတာနဲ့ဘာမှရှိတော့အကုန်လုံးပျောက်သွားတယ်လို့ပြောယူတာပါအဲ့ဒါဥစ္စာတွေရှိတယ်ဝိဘဝမှာဝိဘဝပြတ်သေးတာပြတ်သေးတာသင်္ဃာနိဗ္ဗာန်သင်္ဃာနိဗ္ဗာန်ဝိဘဝမှာဝိဘဝမှာ ပရဏဖြစ်နေရုပ်တွေဖြစ်သွားလို့ရှိရင်နောက်ထပ်တရားနေပြီးတော့ဘဝအသစ်ဖြစ်တယ်လို့ကမရှိဘူးလို့ယူဆတာဒီလိုယူဆတာကဘာဖြစ်တုံးဆိုတော့ကုသကအကုသကမရှိဘူးလို့သူယူတော့တာကိုကောင်းတာတွေပြုလည်းပဲကောင်းကျိုးမပေးနိုင်ဘူးမကောင်းတာပြုလည်းမကောင်းကျိုးမပေးနိုင်ဘူးနောက်ဘဝရဲ့တော့ဘာမှမရှိနိုင်ဘူးလို့သူကယူဆတာဥစ္စာတွေအဲဒီဥစ္စာတွေယူရှိပြီးတော့ပါရနစ်တဲ့နေတဲ့အခါတွေကတော့ဝိဘဝတဏ္ဍခေါ်တယ် ဝိသေရာယူကြီးတဲ့ပုဂ္ဂိုလ်ကလည်းသာနေတဲ့သာပဲအခုကြည့်ပါမှာပေါ့ခုယူဝါရာယူရှိတဲ့ပုဂ္ဂိုလ်တွေတော့သာနေတဲ့အာကြီးတဲ့သူတို့မှပို့ပြီးသိရကြည့်ရမှာပေါ့သူသာနောက်ဘဝမှာရှိမှမရှိတဲ့သူကမသိခင်အတွင်းသူခံစားရမှာပေါ့ဟောသဒ္ဒရာယူရှိတဲ့ပုဂ္ဂိုလ်တွေမှနောက်ဘဝအတွက်ခြာပြီးတော့ဟာဒီဘဝညွန်ကျူးကျူးတွေမတော်တာတွေလို့လို့မကောင်းဘူးတော်တာတွေလို့လို့ရှိရင်အပြစ်ဖြစ်မယ်နောက်ဘဝကျတော့မကောင်းရဘဝရောက်တော့မှနောက်ဘဝကျမှပဲတည်းစူးစီးချမ်းသာတွေခံစားမယ်ဆိုတော့နည်းနည်းကလျှော့တာတွေတော်သေးတယ် ဘုဇိရာယူရှိတဲ့ပုဂ္ဂိုလ်ကနောက်ဘဝသူကညှော်လင့်ကြရလည်းမရှိဘူးတကူဘာပဲလုပ်လို့ပြည်လည်းဖြစ်လိမ့်မယ်လို့သူကမယူဆဘူးဒါတော့မကောင်းမှုအကုသိုလ်ရဲ့လည်းသူရှောင်ကြမရှိတော့ဘူးကတော့လုပ်ချင်တာတွေအကုန်လုံးပဲခုလောကတွေမှာသူကပြည်တာနေပါလေကြောက်လို့ရှင်တယ်အဲ့ဒါတော့ဖွယ်ရှင်တယ်သူရှောင်နေရတော့ဒီနေ့တော့ဘာမှမရှိတော့ဘူးဒီလိုရှင်တာတွေအကုန်လုံးမှာပဲကောင်းတဲ့ဥစ္စာရဲ့လည်းသူလုပ်ပြမလို့ကုသိုလ်ရဲ့လည်းသူဘာမှအထုတ်ပြမလို့တော့ဘူးကတော့နေသက်တာဇာတိဟူသမျှအကုန်လုံး ကောင်းနေလိုက်တာကြာဝယ်ပြီးတကလားတတ်နိုင်တယ်များတော့နေအစွမ်းကုန်သူက300ခါသာဝယ်ရှိတာပဲအဲ့ဒါကာမတုခဏိကနိရောဂလမ်းဆိုတာပဲကာမဝါယုန်ခါသာနိုင်ရင် ကောင်းတယ်လို့အဲ့ဒါဒီဘဝတဏှာပဲတဲ့ပြေးသွားရင်ဘာမှမရှိတော့ဘူးလို့ယူဆပြီးတော့အဘဝရေလုံးမရှိဘူးကုသိုလ်ကအကုသိုလ်ကမရှိကုသိုလ်ကအကုသိုလ်ကနေပြီးကောင်းကျိုးဆိုးကျိုးတွေပေးတာမရှိဘဝအသင်မရှိဘူးလို့ယူဆပြီးတော့မြင်တိုင်းကြားတိုင်းအာယုန်တွေအကောင်းတွေကိုသာယာဆွဲလမ်းပြီးတော့နေလို့ရှိရင်ဒါ ဥစ္စရာတိတိနဲ့တကွာရှိတယ်လို့နာမယ်ဝိဘဝတ္တာလို့ခေါ်တယ်အဲ့ဒါကိုတည်းကဝိဘဝမှာပြတ်သေးတာသင်္ခါနှစ်သက်လို့ခဏလေးသုံးခုပါပဲဒီပွဲခဲ့တယ်ဒါလေးမှတ်ရမယ်ကာမဒနာကောင်းလို့ရတာနှစ်သက်မှုဒါရှင်းတယ် ဘဝတဏှာတည်မြဲတာသင်္ခါနိဗ္ဗာန်တည်မြဲတည်နေတဲ့ပုဂ္ဂိုလ်သားတဘာမပြောက်မပြည့်ဘူးလို့အဲဒီလိုရှင်ပြီးတော့ဒါနှစ်သက်တာတွေကဘဝတဏှာပဲအဲဒီဘဝတဏှာကတော့ဒီမှာအကျဉ်းအကျယ်ဆိုလို့ရှိရင်၄မျိုးရှိတယ်ဘုရားပြောခဲ့တယ်လေမိမိတို့ဘဝလေးတွေနဲ့သာယာနေတာနောင်ရမဲ့ဘဝနဲ့စပြီးကာမဘဝတွေဟုတ်လားလူဘဝနာဘဝတွေနဲ့စပြီးတော့ကျော်လင်းတောင်းတာနေတာဒါလည်းပဲဘဝတွေပါနောက်ယူပဇာအာယူပဇာနေယူပဘဝအာယူပဘဝတွေသာယာတာလဲ ဝဒနာယူပဇာအယူပဇာနဲ့သာသာလည်းဘဝဒနာဟောကုသတ္တရဒိဋ္ဌိနဲ့တကွာဖြစ်တာလည်းဘဝဒနာအလုံး၄မျိုးရှိတယ်ဝိဘဝဒနာကတော့ဘဝတစ်မျိုးပါပဲအဲဆင်းရဲပွားရန်အကြောင်းမှန်သုံးနာတနာရှိအဲဒီတနာသုံးခုဟာဖြင့်ဆင်းရဲပွားရန်အကြောင်းပဲသမှုရသစ္စာသာပဲလို့ရှိရမယ်မှတ်သားရမယ်ပေါ့သို့ဆင်းရဲပွားရန်ဆင်းရဲပွားရန်အကြောင်းမှန်အကြောင်းမှန်သုံးနာတနာရှိ သုံးသံသနာရှုဆင်းရဲပွားရန်ဆင်းရဲပွားရန်အကြောင်းမှန်အကြောင်းမှန်သုံးသံသနာရှုသုံးသံသနာရှုဆင်းရဲပွားရန်ဆင်းရဲပွားရန်အကြောင်းမှန်အကြောင်းမှန်သုံးသံသနာရှုသုံးသံသနာရှုဆင်းရဲပွားရန်အကြောင်းမှန်သုံးသံသနာရှု ရဲပွားစေတဲ့သမုဒယသစ္စာလို့ခေါ်တဲ့အကြောင်းဟာဖြင့်တဏှာ၃ပါးပဲ။ရာယံတဏှာပေါ်နုကုသာ။နန္ဒီရာဂသာရတတတရာပိဏနေသီယတိတံကာမတဏှာဘောဓနာဝိပါဒနာဣရံ။ရာယံတဏှာဣတနာတိသီယတကတမဘေနိမူဟာကာမတဏှာကာမအာယုန်၌ကာမအာယုန်ကာမဂုဏ်တို့၌အမဲ့နှစ်သက်သောတဏှာ၎င်းဘဝတဏှာ ဘဝ၌တမဲ့နေတဲ့သောတနာ၎င်းဘဝဒနာဘဝကင်းပြသည်၌တမဲ့နေတဲ့သောတနာ၎င်းဒီဒီသုံးပါးတို့ဒီတဏှာသုံးပါးဒီတဏှာသုံးပါးဟာပြည့်ရသစ္စာပဲဘာခောပနိတာရနာကထာဥပိ္ပဇမာနာဥပိ္ပဇတိကထာနိဟိတမနာနိဟိတတိဘာခောပနိတာရနာထောကနာတိကထာဘေ၌ဥပိ္ပဇမာနာဖြစ်ခဲ့သည်ရှိတော်ကထာဘေ၌ဖြစ်ပါသနည်းနိဝိတမာနာ

ချစ်ပွဲသဘောသည်ယသတာရူပဉ္စသာပွဲသဘောသည်အတ္တိသီသာရဏဣဒနာတေဥပိသမနာဖြစ်ခဲ့သည်ရှိသောဣဋ္ဌဤချစ်ပွဲသာပွဲသဘော၌ဥပိသတိဖြစ်၏နိဝိသမနာကင်းခဲ့သည်ရှိသောဣဋ္ဌဤချစ်ပွဲသာပွဲသဘော၌နိဝိသတိကင်း၏လောကမှာချစ်စရာကောင်းတဲ့အရာဝတ္ထုနေတဲ့စရာကောင်းတာပါစရာကောင်းတာတဏှာကချင်းအဲ့ဒီဖြစ်တာတဲ့ဘုရားသူ့နေရာနဲ့သူဖြစ်တာ မုန်းစရာကောင်းတဲ့အာယုံဝတ္ထုတွေတော့သူကမဖြစ်ဘူးသူကချစ်စရာနှိမ့်သက်စရာကောင်းတဲ့အာယုံမှသူကရွေးပြီးသူကလည်းဖြစ်တာကောင်းကောင်းကြိုက်တယ်ကောင်းကြိုက်တယ်ကောင်းတာတော့မကြိုက်ဘူးဒီကနာဒါပေမဲ့လို့ပုဂ္ဂိုလ်လိုက်ပြီးတော့ပေါ်တယ်ပုဂ္ဂိုလ်တယောက်နေရာချင်းမကောင်းဘူးပုဂ္ဂိုလ်တယောက်ကကောင်းနေတယ်ကောင်းနေတယ်ဥပမာဆိုတော့သူတယောက်ကအဆင်းရောက်မှဟုတ်သိသိကြာကြာလေးမှမြင်လဲလို့ထင်တာပေါ့သူတယောက်ကအဲ့ဒီလိုမဟုတ်ဘူးနီနီရဲရဲကြီးမြင်လဲလို့ထင်တာပေါ့ယူယူပဲဒါမှမဟုတ်သူက လူတွေဝတ်သားတွေကိုကြိုက်တဲ့ဆင်နဲ့ကိုဆင်ပြီးဝတ်နေကြတယ်။တချို့ကဘာအစင်မှမရှိဘူးအဆူသက်သက်ဝတ်တယ်။ကိုကြိုက်ရကိုလုံးကြတာ။အဲဒါပုဂ္ဂိုလ်တယောက်ကနှိမ့်သက်စရာမဟုတ်ဘူးမဲ့ဟိုပုဂ္ဂိုလ်တယောက်ကျနှိမ့်သက်စရာပုဂ္ဂိုလ်တယောက်ကမုန်းစရာဖြစ်နေမဲ့ဟိုပုဂ္ဂိုလ်တယောက်ကျနှိမ့်သက်စရာနှိမ့်သက်စရာဘာစရာနှိမ့်ကျုပ်တော့လောကအသုံးမကျတာရဲ့တည်းမရှိပါဘူး။ဟိုလူတယောက်ကမသုံးဒီလူတယောက်ကသုံးတာ။ဟိုပုဂ္ဂိုလ်တယောက်ကမသုံးဒီပုဂ္ဂိုလ်တယောက်ကသုံးတာ။ အဲတစ်ပွဲနှစ်သက်ပွဲသာပွဲဖြစ်တဲ့သဘောရှိတယ်တဲ့ပိယရူပသာတရူပပါဠိလိုခေါ်တယ်ချစ်ခင်နှစ်သက်သာပွဲဖြစ်တဲ့အာယုံကောင်းလေးတွေပေါ့လေအဲ့ဒါဟာဣဋ္ဌာယုံလို့ခေါ်တယ်ပါဠိဗမာစကားတော့အလိုကြည့်ရတဲ့အာယုံပါပဲဣဋ္ဌာယုံလူကြည့်ရတဲ့အာယုံဣဋ္ဌာအလိုကြည့်ရတယ်လူရှိတဲ့အလိုရှိထိုက်တယ် အဲ့ဒီအိဋ္ဌာယုံအဲ့ဒီအိဋ္ဌာယုံကသဘာဝအိဋ္ဌာယုံရှိတဲ့ပရိက္ခပအိဋ္ဌာယုံသဘာဝဆိုတာသူပင်ကိုရင်းကိုကလိုရှိကြတကယ်ကိုကောင်းတယ်အဲဒါစင်းလုံးကျိုးကောင်းတယ်ပင်ကိုရင်းတိုင်ကောင်းဘာမှပြုပြင်စရာမလိုပရိက္ခပအိဋ္ဌာယုံဆိုတာကတော့ပင်ကိုရင်းကတော့မကောင်းဘူးဒါပေမဲ့လို့ပုဂ္ဂိုလ်တရားပြောကစိတ်ကူးနဲ့သူ့စိတ်ကူးနဲ့တော့ကောင်းတယ်သူစိတ်ကူးနဲ့ကြံစပြီးတော့ယူရသူကောင်းတာပြိကပ်ပါအိဋ္ဌာယမူလာရင်သူဟာသူကကောင်းတယ်လို့ဆိုတာကသဘာဝအိဋ္ဌာယ ပရိကပအိထာယုံကတော့ကိုကြိုက်တဲ့ပုဂ္ဂိုလ်ကကြိုက်လို့ကောင်းတာကတော့သိကူးနဲ့သူကြိုက်လို့ကောင်းတယ်တကယ်ကောင်းတာတော့မဟုတ်ဘူးအဲဒါမျိုးရှိတယ်အဲ့ဒီနှမျိုးလုံးဟာသာပြယဥပါဒကိုခေါ်တယ်ချစ်ပွဲသိတဲ့ပွဲရှိတဲ့အာယုံနဲ့သဘာဝပင်ကိုရင်းတိုင်းကောင်းတာလည်းပဲချစ်ပွဲနေတဲ့ပွဲပဲတဲ့အားလုံးသောပုဂ္ဂိုလ်တွေချစ်ပွဲနေတဲ့ပွဲဖြစ်တဲ့ကား ပရိကပအိဋ္ဌာယုံဆိုတာကလည်းပဲအဲဒီကြိုက်တဲ့ပုဂ္ဂိုလ်တွေဖို့မှသူကကောင်းနေတာပဲသာသောက်တွေတောင်မှကျွဲတယ်သာသောက်တွေဗမာလူမျိုးတွေကောင်းနေတဲ့ဥစ္စာဒီနေ့လူမျိုးတွေကောင်းတာလေဒီနေ့လူမျိုးတွေကောင်းတာလေဗမာကောင်းချင်မှကောင်းတယ်သူကအကြသာသူကအဲဒီမျိုးမျိုးကိုယ်နေကြပါတယ်သူအကြိုက်တယ်အဲဒါကြောင့်သင်ကိုရင်းကောင်းနေတဲ့အိဋ္ဌာယုံအဲထို့သောပုဂ္ဂိုလ်တို့ရဲ့အကြိုက်အားဖြင့်ကောင်းနေတဲ့အိဋ္ဌာယုံမျိုးရှိပါတယ်အဲဒါပြိယဥပါဒယုံတွေပဲချစ်စီက နှစ်သက်เสียကောင်းတဲ့သဘောတည်းဒီတဏှာသမုဒိယသစ္စာခေါ်တဲ့တဏှာဖြစ်ရင်အဲဒီဖြစ်เสียကောင်းတဲ့ဗာရစေကောင်းတဲ့အာယုန်တွေမှာဖြစ်တယ်။ပင်ကိုယ်ကောင်းအာယုန်လေးတွေနဲ့တွေ့ရင်လည်းဖြစ်တတ်တယ်။ပင်ကိုယ်ကမကောင်းတော့လည်းပဲအဲဒီတွေ့တဲ့ပုဂ္ဂိုလ်ကကြိုက်လို့သဘောကျသွားရင်လည်းပဲအဲဒီမှာလည်းဖြစ်တတ်တယ်။နှစ်မျိုးပေါ့။ဂိဉ္စာလောကေပိယရူပံတတရူပံသကုလောကေပိယရူပံတတရူပံသောတံလောကေပိယရူပံတတရူပံ ဣတိသာရဏဥပိသမာနာဥပဒိတာနိဝိသမာနာနိဝိသတိဒေဂွေယံတို့လောကေလောက၌ပြယယူပါကတရူပံချစ်ဖွယ်သားဖွယ်သဘောတိကိစ္စဘေဘာနိဟုမူကဒေဂွေယံတို့လောကေလောက၌သက်ခုမျက်စီပြီးဘောဒနာရီကာနာနှခေါင်းဒိဝရယာသည်ကာယောကိုယ်သည်မနောစိတ်သည်ပြယရူပံသာတရူပံချစ်ဖွယ်သားဖွယ်သဘောတိ ဧတရဏဣတနာရုပ်ပိသမာနာဖြစ်ခဲ့သည်ရှိသောဧတဤဖြစ်ွယ်သာဝယ်ဖြစ်သောမျက်စိအစရှိသည်နှင့်ဥပ္ပစ္စတိဖြစ်ဤသာမနာကိမခဲ့သည်ရှိသောဧတဤဖြစ်ွယ်သာဝယ်သဘောဖြစ်သောမျက်စိအစရှိသည်နှင့်နိဝစ္စတိကိမဝဤ။အော်မိမိကိုယ်တဏ္ဍာမှာရှိတဲ့ပုဂ္ဂိုလ်တဲ့ပုဂ္ဂိုလ်တဲ့မျက်စိရှိတယ်တဲ့။ပုဂ္ဂိုလ်တဲ့ပုဂ္ဂိုလ်တဲ့ကိုယ်ဟာနဲ့ကိုယ်ဟာကိုယ်မျက်စိကိုကြည့်ရပါပဲသဘောကျအောင်။ရှင်းစရာသာယာစရာသဘောပဲတဲ့တကယ်ကိုအဲမျက်စိကကောင်းပြီးတော့နေတဲ့ပုဂ္ဂိုလ်တွေ အဲဒီကတခါလဲအချိုးကျပြီးလှပါတင့်နေနေတဲ့ပုံကိုယ်တွေဒါတွေကသဘာဝအိထာယူနေတာတကယ်ကိုချစ်စရာကောင်းတာတကယ်ချစ်စရာကောင်းတယ်အဲတချို့ကတော့သူမျက်စိကကံမကောင်းတော့အကြောင်းမလားတော့သူများတော့မကောင်းဘူးပေါ့လေဟိုကနေကိုကြတော့တော်တော်ရှိပါသေးရဲ့ပြည်ရောပါသေးရဲ့ဆိုပြီးတော့ဒီလိုသဘောကျတော့မှတတ်နိုင်ဘူးမလို့ပါဘူးမျက်စိမုန်းနေလဲမုန်းနေတဲ့လိုက်ကိုကသဘောကျမှာမကြည့်လဲမကြည့်နေတဲ့လိုက်သဘောကျတော့အဲထို့အတူ နာတော်နှာခေါင်းတို့လျှာတို့ကိုယ်တို့အကုန်လုံးပဲစိတ်ကိုယ်နဲ့ကိုယ်ဆိုတော့ကောင်းရင်သတိပင်ကိုရင်းကလည်းကောင်းနေလို့ရှိရင်သူပြောကြမလို့ပင်ကိုရင်းကသိမကောင်းတော့မှကိုယ်နဲ့ကိုယ်ဆိုတော့သဘောကျတော့အဲ့ဒါတွေကပြည့်ဥသာတယုတ်တွေဖြစ်เสียလေတဲ့ခဏချင်းဒါတွေဖြစ်တာဒီကိုယ်ကိုယ်လည်းဖြစ်မယ်ဆိုအဲ့ဒါတွေဖြစ် သူများကိုယ်လည်းဖြစ်တော့မယ်ဆိုတော့ယူပါဝသရမစလေးပါရူပါလောကေရူပါလောကေပြရူပါသရရူပစသည်ဖြင့်အောင်၆ဖြင့်အတန်အနအရသာအတွေ့မျက်စိဖြင့်မြင်ရတဲ့အခြင်းကိုယ်တဏ္ဍာငါဖြစ်စေသူများတဏ္ဍာငါဖြစ်စေမျက်စိဖြင့်မြင်ရတဲ့တကယ်လှပနေတာလည်းရှိတယ်ကိုယ်အခြင်းကိုယ်ကလှပနေလို့ဖြစ်နေနေလို့ယူစဉ်သမ်းလည်းရှင်းရှင်းဖြစ်လို့ကောင်းတာလည်းအဲသူတော်ဘာအခြင်းကိုယ်ကတကယ်လှပနေနေလို့ပြောတာလည်းရှိတယ် တကယ်မလားပါတော့လည်းပဲသူများမျက်စိနဲ့မလားပဲကိုယ်မျက်စိနဲ့တော့လှတယ်ဒီလိုအားလည်းရှိသေးတယ်အကျိုးများနာအောင်ဆရာကောင်းတဲ့ဘေးကပုဂ္ဂိုလ်တွေအနေနဲ့သိပါမှကိုသိတဲ့ပြသားကြမကောင်းတာအဲ့ဒီတုံးကြီးတယောက်သောပုဂ္ဂိုလ်ကသဘောကျနေတဲ့ခါလဲညံ့နိုးနေတယ်ဒီလိုအားလည်းရှိတာကိုသူကအောင်ဆရာမကောင်းတယ်ဘေးကပုဂ္ဂိုလ်တွေကဘယ်လိုပြုတ်ပြုတ်မရောက်ဘူးသူကလည်းသူသဘောကျတယ်လို့မရဘူးအဲသူမျက်စိနဲ့သူကတော့ကြည့်လို့ကောင်းတယ်ဖြစ်ပေါ်တာပဲသဘောတည်းတဲ့ကသီကပိုက်တာတော့သူအသားနေအသားအာယုံနေ အနအာယုန်တွေအရာအာယုန်တွေအတွေ့အထိအာယုန်တွေသဘောအာယုန်တွေအဲဒီအာယုန်တွေမှာလဲကောင်းတဲ့ထင်တာတွေကအကုန်လုံးပြယဥတာတာကိုခေါ်တယ်တဲ့တဏှာဖြစ်ရင်အဲဒါတွေဖြစ်တာတဲ့ဒီစင်းတွေပါရသုတနာပညာတနာအစင်းတွေပါရနှစ်သက်ပြီးဖြစ်တယ်အဲကုသနာပညာတနာကအပန်နေပါနှစ်သက်ပြီးတော့ဖြစ်တဲ့အနာအရာကအတွေ့သဘောအာယုန်တွေဆိုတာကိုမှအသက်ရှင်နေတာတို့ အပိလိမ္မာပညာနဲ့ပြည့်စုံနေတာပါပါရရရှိနေတာစသည်ဖြင့်ဗောဓိသာသရေအများကြီးရှိပါတယ်ကုသနာပညာတဏ္ဍာမှာအဲဒီလိုဥစ္စာတွေကိုသာနှစ်သက်သဘောကျပြီးတော့နေတယ်ထို့အတူအခုဝိညာဏသောတာဝိညာဏစသည်ဖြင့်ဝိညာဉ်6ပါးမြင်သိမှုကြားသိမှုနာသိမှုစားသိမှုအာတွေ့ရှိသိမှုသိကုကြံသိမှုသိမှုဝိညာဉ်6ပါးရှိတယ်အဲဒီဝိညာဉ်6ပါးတွေလည်းပဲကောင်းတယ်ထင်တာတွေအကုန်လုံးပဲသူကသာရတာပဲဒီ6ပါးမှာလည်းကုသနာငါးဟာတွေပညာတဏ္ဍာငါးဟာတွေအကုန်လုံးသာရတယ် ဝါယက6ပါးအာယုံက6ပါးဝိညာဉ်က6ပါးနောက်ဖတ်တာဆိုတဲ့အတွေ့6ပါးရှိတယ်။နောက်ခံစားမှုဝေဒနာ6ပါးရှိတယ်။ဉာဏ်ကနေပြီးကောင်းကောင်းတာမကောင်းတဲ့လေအလခံစားမှုချရတာအနာရဆဲခံစားမှုဝေဒနာတွေရှိဝေဒနာ6ပါးဝေဒနာ6ပါးပြီးတော့သင်ညာတဲ့မှားသားမှုအစင်းမှားမှုအသာမှားမှုဆိုတော့သင်ညာပြီးတော့စေရနာ6ပါးအဲသင်ညာပြီးတော့စေရနာ6ပါးပြီးတော့တဏှာ6ပါးတယ်ဟောအစင်းတတ်မဲ့မှု အတန်တမ်းမဲ့မှုအနန္တမဲ့မှုအရသာတမ်းမဲ့မှုဒနာကိုလည်းဒနာရှိကဒနာနောက်ကဒနာကနေပြီးတော့သာသေးတာပဲကိုယ်မှာရှိကဖြစ်ပူးခဲ့တဲ့ပါရမှုတွေကိုပြန်စဉ်းစားပြီးသဘောကျလာရေးတာကိုငငယ်တုန်းကတည်းကဘယ်လိုဟာတွေကိုသုံးဆောင်ခဲ့ရလို့ခံစားခဲ့ရလို့ဘယ်လိုပျော်ခဲ့ရပါခဲ့ရလို့အဲ့ဒီဥစ္စာဟိုတုန်းကပျော်ခဲ့တာလေးပြန်စဉ်းစားလိုက်ရင်အောင်ပဲသူကကောင်းတယ်လို့ထင်တယ်ကောင်းတယ်လို့ထင်တယ်ငယ်တုန်းကပျော်ခဲ့ပါခဲ့သွားခဲ့လာခဲ့တာကြီးကောင်းတယ်လို့ထင်တယ်ကျုပ် ကောင်းတယ်ဒီလိုပြန်လဲပြောရပါတယ်တို့ငငယ်တုန်းကဘယ်လိုဘယ်လိုနေလာတာပဲသိကောင်းတာပဲဘာစသည်ဖြင့်တခါတည်းဂုံယူပြီးတော့ဒီလိုပြောတာတယ်သဘောကျတယ်အဲတော့တဏှာ6ပါးတဲ့နောက်ဝိတက်6ပါးတဲ့ဝိတက်ကြံစီရတာလေကြံစီရတာကလည်းသဘောကျတယ်ကြံစီနေရတယ်တရားတွေအသင်เจ้าနေကြံနေအမှန်เจ้าနေအနာเจ้าနေရတာเจ้าနေကြံစီနေရတာသဘောကျတယ် လူတရားထုတ်တဲ့ပုဂ္ဂိုလ်တွေကတော့မကြံရတာမကြံပါနဲ့ဆိုတဲ့သဘောမပြောဘူး။သံဃာကြောင့်ရောက်ခါစားများသိသဘောမပြောဘူး။ဒီကြံမဲနဲ့နေရတာကတော့ကိုဆုံးရှုံးနေလို့ထင်တယ်။ကြံနေရတာပဲသဘောကျတယ်။ဒီတက်ချက်ပါ။ဝိဇာရတဲ့သုံးသဆင်ញင်မှုတဲ့။သုံးသဆင်ញင်စဉ်းစားနေတာလေအဲ့ဒါလည်းသဘောကျတယ်။ကြံစီစဉ်းစားသုံးသနေရတာကရတာရှိတယ်ကောင်းတယ်လို့ထင်နေတာကိုကိုကအဲစိတ်ကူးကြံစည်မှုတွေနဲ့ကောင်းနေတဲ့ခါကျတော့မိဘပုဂ္ဂိုလ်လားစကားပြောတာတော့မတဲမကြိုက်ဘူးသူစိတ်ကူးပြတ်သွားလို့ဆိုတော့သိကြုံကြိုက်အဲဒါထောင်မျိုး၆မျိုး၁၀ပါးရှိတယ် ဒွာယ6ပါးအာယုံ6ပါးဝိညာဉ်6ပါးပတ်6ပါးဝေဒနာ6ပါးပညာ6ပါးစေရနာ6ပါးအနာ6ပိတက်က6ပါးယုသရက6ပါးအဲ့ဒါအခု6လေးဆိုတော့60ရှိတယ်60ရှိတာမှဒီကကာမဒနာဘဝဒနာဝိဘဝဒနာသုံးခုနဲ့မြုပ်လိုက်လို့ရှိရင်လေဒီခုတစ်ခုမှာကာမဂုဏ်အယုံနေရာပြင်သာတာလည်းဒီထဲမှာပါတယ်ဘဝနေရာပြင်သာတာလည်းပါတယ်သဒ္ဒရာနဲ့ပါရတာပါတယ်အခုဘဝသူဘဝမိမိဘဝနဲ့စသည်သာတာပါတယ် တော့ဥစ္စာယူရှိတဲ့ပုဂ္ဂိုလ်ကလည်းပဲဝိဘဝအနေနဲ့ပါတာဆိုလည်းပါဒါတော့သုံးခုနဲ့မြောက်လိုက်63လီဆိုလို့ရှိရင်180တောင်ရနေပါအောင်တဏှာတော်များလားဣဇဒာနဲ့စပ်ပြီး180ရမယ်ဆိုလို့ရှိရင်ဗဟိတနဲ့စပ်ပြီးတော့လည်းဒီလို180ရအောင်ပါဣဇဒာက180ဗဟိတက180ဆိုလို့ရှိရင်360တော့အတိတ်ကာလကလည်းဒီလိုပဲ360ရှိနေတာပဲ သစ္စုပ္ပါကလောလောဆယ်လည်း360ရှင်းနေတယ်နာကလည်း360ရှင်းနေတယ်ပေါင်းလိုက်လို့ရှိရင်ဒါအများကြီးဖြစ်သွားတယ်အဲဒီနန်းတွက်တာပဲဒီဥစ္စာကတော့အတရားထုတ်တာမဟုတ်ခဏမယ်သူသို့တော်လည်းကြားကနေဆွတ်တယ်သူကဒီလောက်တည်းမတွေ့ပါဘူးသူကသနာတရား7ပါးတွေ့သနာတရား7ပါးတွေ့ပုံကအာယုံ6ပါးတင်တွေ့ပါအာယုံ6ပါးအသင်းကိုပါရတဲ့အနအပန်းအနအရသာအတွေ့သဘောအာယုံ6ပါးကနာ6ပါးရဒီတနာ6ပါးကခုနပြောတဲ့ကာမတဏှာလည်းရှိတယ်ဘဝတဏှာလည်းရှိတယ်ဝိပဿနာလည်းရှိတယ်ဆိုတော့6 3 10နဲ့ရှိကြတယ် အဲဒီ38ကမိမိကိုယ်တွင်းတဏ္ဍာကဒီလို38ခုဖြစ်နိုင်တယ်ကိုယ်တွင်းတဏ္ဍာအောင်6ပါးကြောင့်ပြုပြီးသူများတဏ္ဍာအောင်6ပါးကြောင့်ပြုပြီးလဲ38ခုဖြစ်နိုင်တာဘုပေါင်းလိုက်တော့ပေါ့ဖြစ်နေပြီ36ပေါ့အဲ36ကသာအတိတ်ကာလကလည်းပဲ36မျိုးဖြစ်ခဲ့ပြီတဲ့အခုပြစ္ဆုတ်ပါလည်း36ဖြစ်နေတယ်။နောင်အနာဂတ်ကာလတွေလည်း36ဖြစ်အောင်ပဲ ခဏတရားရှိပါခုနကဘုန်းကြီးပြောတာကတော့ကသတိပဋ္ဌာန်လောက်ကနေပြီးတော့ခုနသိမြတ်ပါတယ်ထောင်ကျော်သွားတဲ့နေကနောက်ကတော့အများကြီးကျန်ခုကသေတာကအဲ့အတွက်ပြောတာကခဏတရားနဲ့ရှိပါကြံချုံလိုက်လို့ရှိရင်တော့ဘာရလဲဆိုရင်အာရုံ6ပါးနဲ့စပြီးတော့6မျိုးပဲကြောင်မို့ဒီခါချုံလိုက်ရင်ကာမတဏဘဝတဏ3မျိုးပဲ3မျိုးပြန်ချုံလိုက်လို့ရှိရင်တော့တဏတဏပါပဲသာယာတမေသာပါပဲ3မျိုးပဲ ဒီရနာရိယသွင်းငါရောပြင်ငါရောနေရာတကာမှာသူရှုပ်ထွေးပြီးတော့နေပါတယ်တဲ့ဒီတနာတွေရှိပြီးတော့နေလို့ဘဝတွေထက်ကထက်ကကြည့်ရတယ်တဲ့အဲတော့ဖြစ်ကြရတယ်အနာများနေတာပေါ့ခုနပြောတဲ့ကိုမျက်စိကိုအကြောင်းပြုပြီးတော့လည်းတနာလေးတစ်ခုစီအဲ့ဒါအကြောင်းပြုတဲ့ဘဝဖြစ်နေတာပဲနာအကြောင်းပြုပြီးတော့လည်းတနာချင်းအဲ့ဒါကြောင့်လည်းဖြစ်နိုင်တယ်။ဘာ6ပါးနဲ့6ခု6မျိုးဖြစ်နိုင်တယ်။ဒါလည်းကာမအနေနဲ့သာပြီးဖြစ်နိုင်တယ်၊ဘဝအနေနဲ့သာပြီးဖြစ်နိုင်တယ်၊အဲဝိဘဝအနေနဲ့သာပြီးဖြစ်နိုင်တယ်ဆိုတော့သူကအမှန်ဖြစ်နိုင်တယ်။ ဝါးတွေဖြစ်နေတယ်ဒါကအာယုံ6ပါးနဲ့စပြီးတော့လည်းပါအပြီးဖြစ်မယ်ဆိုရင်အဲဒီကလည်း6မျိုးအဲပြီးတော့ဝိညာဉ်6ပါးနဲ့မြင်သိမှုကြားသိမှုအဲဒါတွေနဲ့စပြီးတော့လည်းဖြစ်ဦးမှာဖတ်တာ6ပါးဝေဒနာ6ပါးဉာဏ်6ပါးစေတနာ6ပါးတဏှာ6ပါးဝိတ္တ6ပါးဥစ္စာ6ပါးစသည်ဖြင့်ဖြစ်ကြရတယ်အများကြီးကိုရှိတယ်တဏှာဖြစ်ကြရတယ်တဏှာတွေ့ကြရတယ်မာနဲ့တူလဲဆိုတော့ညောင်မယ်များအမြင့်တွေ့တယ်ညောင်မယ်ဆိုတာဟာသူသူများပင်ပေါ်တဲ့ပေါက်တယ်ဥကြုဥကြလည်းပေါက်တတ်တယ် အဲသူ့ညီကလေးကဟိုတွေ့ဒီတွေ့နဲ့တည်းရှောင်းပြီးတွေ့လိုက်တာလေဒီကနေ့နဲ့တာမဟုတ်ဟိုတွေ့ဒီတွေ့တွေပွားတယ်အဲ့ဒါလိုပဲလေတနာနေရာတကာလျှောက်ပြီးဖမ်းတွေ့တာပဲအဲ့ဒါကြောင့်ဒီဖမ်းတွေ့ထားတော့ဒီကနေ့ကြတခုမမီတခုမီတော့မှာပေါ့သူဆွဲသွားမှာတခုဆွဲသွားဆွဲပြီးတော့ဒီဘဝတခုပြည့်ဆွဲပြီးဒီဘဝတခုပြည့်ဒါမှမဟုတ်သူကကံညာကြီးမှာသတ္တဝါတွေသူ့လိုလိုတော့မငြိမ့်နိုင်ဘူးတဲ့ဒီတနာငြိမ့်အောင်လို့အထုံးမှသူငြိမ့်မှာပေါ့ညဆိုရဇေယလက်ထက်တော်ခါကလာတော့ ဇမတူကလာပြီးတော့အန္တောဇတာဝဟိဇတာတာယဇတိတာပဇာတန်တံဂေါတမဘုဆာမိကောဣမံဝိသတိသတံဂေါတမဂေါရမအနွယ်တော်ဘာမြတ်စွာဘုရားအန္တောဇတာအတွင်း၌ဖြစ်သောအရှုံခွေး၎င်းဗဟိဇတာပဏ္ဏရေသောရှုံခွေး၎င်းဇတာယ အတွင်းပါရှုပ်ထွေးဖြင့်အယံပဇာဤတ္တဝါအပေါင်းကိုသတိဒါရှုပ်ထွေးအပ်ပါတော့သည်ရှင်ဘုရားအတွင်းဘက်ကလည်းရှုပ်ထွေးတယ်အတွင်းမှာလည်းပဲမရှင်းဘူးအပြင်မဲ့နဲ့စကြည့်လည်းမရှင်းဘူးခွေးနေတာပဲခုနကတဏှာတွေအမြင့်တွယ်နေအတွင်းဘက်ကဘုသနာကနေပြီးတော့မျက်စိလည်းပါရနားလည်းပါရမသာလာမရှိပဲကောင်းတယ်လားအကုန်လုံးသာရတယ်အင်းလည်းပါရပါလည်းပါရနားလည်းပါကုသနာကြည့်တယ်ကုသနာနေမြင်တာလည်းပါကြားတာလည်းပါရအကုန်လုံးလျှောက်သာရတယ် အဲမြင်လို့ကောင်းတာတွေကြားလို့ကောင်းတာတွေအဲ့ဒါတွေလည်းအကုန်လုံးလျှောက်သားရတယ်ဒီကုသနာကြံစည်ရတာတွေလည်းသားရတယ်အတမဲ့ရတာတွေလည်းသားရတယ်ရှိကပြိုခဲ့တာတွေလည်းသားရတယ်အတွင်းမှာလည်းပဲဒီရှုပ်နေပါတယ်တဲ့ဒီအရှုပ်ခွေးဟာတဏှာကြီးလို့ရှိတယ်အပြင်မှာလည်းပဲအပြင်ကသူဘာတဏှာကရှိတဲ့အာယုန်နဲ့စပ်ပြီးတော့လည်းဒီတဏှာကရှုပ်ခွေးနေတာကလေးမှလည်းပဲအတော်ဇတာအတွင်း၌ရှုပ်ထွေး၎င်းဘိဇတာပ၌ရှုပ်ထွေး၎င်း သဒ္ဒယာတွင်ပကထာနာသောရှုပ်ထွေးဖြင့်ရံပဇာဤတ္တဝအပေါင်းမစရိတာရှုပ်ထွေးအပ်ပါတော့သည်ရှင်ဗျာလို့ဒီကြစဉ်းစားတယ်လေရှုပ်ထွေးလေးလေးပြုတာတော့ရှုပ်ထွေးတန်တသမထို့ကြောင့်တန်အရှင်ဘုရားကိုပု္ပ္ပာမိမင်းနဲ့လည်းထားပါ၏ဒီမန္တတဤအရှုပ်ထွေးကိုကောပဲပုဂ္ဂိုလ်သည်ဝိသတိဖြစ်ရှင်းနိုင်ပါသည်အရှင်ဘုရားဘယ်သူရှင်းနိုင်မှာမလို့မြတ်စွာဘုရားဖြေတာအဲဒါကိုဘုရားဆက်ပြီးတော့ ဖြစ်ချင်းပြီးသားပုဂ္ဂိုလ်တွေအကြောင်းလည်းဆက်ပြီးတော့ဖြစ်ချင်းသွားပါတယ်ဒါကတော့ရှင်းစေပုဂ္ဂိုလ်ကိုပြီးတော့ဒါသာလေးတက္ကရာပဲရှိရတယ်ဒီလေပဋိဌာယနရောပပင်ကျောစိတ်တံပင်ညစဘာဝေယံအာတာပိနိဘဂောဘိက္ခုသောဣမဝိဇတိဇတံသပင်ညောပရိသေပညာနှင့်ပြည့်စုံသောအပင်ညပညာရှိသောနိရောပုဂ္ဂိုလ်သည်ပညာရှိပုဂ္ဂိုလ်ဆိုလို့ရှိရင် အာတာပိသီလေသီလ၌ပရိဌာယရှိ၍ဉာဏ်ရှိပုဂ္ဂိုလ်ဟာသီလတည်ရမယ်သီလဝိညာဉ်သီလနဲ့ပြည့်စုံရအာတာပိသီလေသာကိုပူပါစေတာသောသမဗရာလုံးသားနဲ့ပြည့်စုံပြီးဖြစ်သမဗရာလုံးသားနဲ့ပြည့်စည်တာအကုသိုလ်တွေပင်နေအောင်အားထုတ်မှုမဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်အားထုတ်မှုဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်အားထုတ်မှုဖြစ်ပြီးသားကုသိုလ်တွေပွားများပြီးပြည့်စုံအောင်အားထုတ်မှု တော့၄ခုရှိအဲဒီ၄ခုနဲ့အာထုတ်နေလို့ရှိရင်ကိလေသာတွေကုလောင်6ခုကျင်းပြောက်စေတာပဲဝိညာကုလောင်သောအားဖြင့်အစိုးအစေးတွေကို6သွားစီပြီးတဲ့ခဲတယ်ဒီသမဗရံလုံးလာနဲ့မပြတ်အာထုတ်နေလို့ရှိရင်ဒီပုဂ္ဂိုလ်ဤသာနာကိလေသာအစိုးတတ်တယ်မဖြစ်ပွားနိုင်ဘူးမကြရောက်နိုင်ဘူးအမှန်ပူပြီးတော့နေတဲ့ ဒီနေ့လုံးပြီးဖုတ်ထားလို့ပူပြီးတော့နေသံတော်သံခဲမှာရေပေါက်ကလေးတစ်ခုကျလိုက်လက်ကနေဆို၆ပါတာပေါ့အဲ့ဒါလည်းဒီဘုဂဝိသနာမှာကိလေသာတွေမကြောက်နိုင်ဘူးတဲ့အကယ်၍ကြောက်လိုက်နေတဲ့ကိလေသာချက်ချင်းကြောက်ငြိမ့်ပါတာအတ္တဒီကိလေသာပူပန်စေရသောကိလေသာကိုကိလေသာတိဟူသောဆိုတာကိုပူလောင်တွေ့ချောက်ကင်းပြောက်စေနိုင်သောသမဗရံလုံးလာဝိရိယနဲ့ပြည့်စုံသည်ဖြစ်၍ အခုတရားထုတ်တဲ့ပုဂ္ဂိုလ်ရဲ့အဲ့ဒီတရားထုတ်ရတာဒီတိုင်းအာမထုတ်ရင်ဖြစ်ကုန်မဖြစ်ဘူးလို့ဆိုတာသမဗရာလုံးလာတဲ့တခါတည်းမပြကိုမှတ်နေရတာတခါတည်းမြင်နိုင်ကြားတယ်တွားချုပ်ပါပေါ်တယ်ပေါ်တယ်စိတ်တွေဖြစ်တိုင်းဖြစ်တိုင်းအကုန်လုံးမှတ်နေရတာတတော်တော်နဲ့မှတ်နေရတာတခါရှုနေရတာပြီးတော့ရှုပြီးတော့နေတော့ကိလေသာတွေပဲဝင်ဝင်ရမယ်ဒီတိုင်းနေတဲ့ပုဂ္ဂိုလ်တွေအလွတ်နေတဲ့ပုဂ္ဂိုလ်တွေကကိလေသာဝင်မှုရအကွက်ကြီးတယ်ပဲသူက နေရာကနေပြီးစဉ်းစားလို့စဉ်းစားခြင်းနဲ့စဉ်းစားရောပဲဒါလည်းဘာမှပြိပင်စီတာမရှိဘူးတကားမရှိဒါမရှိဒါရင်လာခဲ့ခွာပြိတာမရှိဘူးဆိုတာလည်းကြားတယ်ကြားကလည်းသူပြိပင်စီတာမရှိနာရကမရှိစရကမရှိမရှိုံနဲ့မကဘူးအာတောင်ပြေးလိုက်သေးတခါတည်းတိုးတိုးပြီးတော့မကောင်းတဲ့ကောင်းသွားအောင်အဲဒီလိုဖြစ်နေတာတရားထုတ်တဲ့ပုဂ္ဂိုလ်မြင်ရကလည်းကိလေသာမဖြစ်အောင်ကြားရနာအစဘယ်ကမှကိလေသာမဖြစ်အောင်အကုန်လုံးလိုက်ပြီးတော့ပိတ်နေတာဒီထဲကနေပြီးတော့မတော်တဆစဉ်းစားမိလို့အကုသိုလ် အဲကိလေသာလေးဝင်ဖြစ်ရင်အဲ့ဒီဟာလေးတွေရှုမှတ်ပြီးပယ်ချရတာပျောက်သွားတာချင်းချင်းကင်းသွားတာအဲ့ဒါသမဗရာလုံးလာနဲ့ပြည့်စုံတာတဲ့အာတာပိကိလေသာဒီဟူသောဆိုရကိုပူလန်တွေ့ချောက်ကင်းပြောက်စေနိုင်သောသမဗရာလုံးလာဝိရိယနဲ့ပြည့်စုံသည်ဖြစ်၍ဤဘကောကျွမ်းကျင်လိမ္မာမှုရှိသည်ဖြစ်၍ဓာတုတဲ့ဘုရားနဲ့အကင်းလေးပါလေပါတယ်လို့မှတ်ရင်ကောင်းတယ်ဘုလိုမှတ်ရင်ကောင်းတယ်နည်းနည်းတော့ ပါရိယာပြပညာခေါ်တယ်ကျွမ်းကျင်မှုလေးနဲ့ရှိအောင်မူသာသိတော်ဖြစ်ခဲ့မဟုတ်ပါဘူးဆရာသမားနဲ့အထုတဲ့ပုဂ္ဂိုလ်ကတော့ညွှန်ကြားတဲ့အတိုင်းအထုနေသူကကျွမ်းကျင်မှုလေးတွေရှိပါတယ်စိတ်တန်စာစိတ်ကို၎င်းဝါသမารိကို၎င်းပညာစပညာကို၎င်းဘာဝယံဘာဝယံတော့ပွားစီပြီးရှိတော်စိတ်သမာဓိဖြစ်ပွားစီရမယ်တည်ငြိမ်တဲ့စိတ်ကလေးဖြစ်အောင်လို့ပွားစီရပြီးတော့အပိပညာလေးတဲ့မိမိတို့တန်ဓွား၆ပါးဖြစ်တိုင်းဖြစ်တိုင်းယုံနာနေရတကယ်အစ်စ်မှန်တဲ့ပညာလေးဖြစ်ပြရမယ် ရှင်သက်ခိုက်တာပါလေဘယ်လိုဖြစ်တယ်ဘယ်လိုဖြစ်တယ်ပါလေရှိနေတယ်အဲ့ပါလေသိတဲ့ပညာဝိပဿနာပညာမှာမြင်တဲ့ခိုက်တာမှာမျက်စိရုပ်ရှိတယ်မြင်ရတဲ့အသိရုပ်ရှိတယ်မြင်သိတဲ့နာတရားရှိတယ်ဒီလိုမျိုးပဲဖြစ်တယ်အဲမြင်မျက်စိရုပ်ထင်ရှားတယ်မြင်ရတဲ့အသိရုပ်ထင်ရှားတယ်မြင်သိသွားတဲ့သဘောလေးထင်ရှားတယ်ပါပဲဒီဟာလေးသုံးခုနှုတ်ပြလိုက်လို့ရှိရင်ဒီခိုက်တာမှာဘာမှဆွဲရမ်းကြမလို့မြင်တတ်တဲ့ပုဂ္ဂိုလ်ရဲ့လို့မရှိဘူး ဒီတရားလေးသုံးခုကလည်းပဲသောသောကမရှိဘူးအဲဒီခိုက်တာမှဖြစ်တာအဲဒီမြင်တဲ့ခိုက်တာလေးမှဖြစ်ပြီးတော့ပြီးတော့လားမြင်ပြီးတော့ရှိသေးလားမြင်ပြီးတော့လည်းမရှိကြအောင်ပျောက်သွားပြီမရှိဘူးဒါတော့ဒီခိုက်တာမှဖြစ်ဒီခိုက်တာမှပျောက်လို့မမြဲတဲ့တရားပဲဖြစ်ပြီးတော့ပြက်သွားလို့ဆင်းရဲတရားပဲသူသဘောတိုင်းသူကသူဖြစ်ပြက်လို့အနတ္တတရားပဲသဘောတရားမျှပဲအဲဒီယုံနာမျှရှိတာပဲမြင်တယ်ဆိုတာယုံနာမျှပဲဖြစ်ပြက်တယ်မမြဲတဲ့တရားမျှပဲဆင်းရဲတရားမျှပဲအနတ္တ ပုဂ္ဂိုလ်သားတာမှုတဲ့သဘောတရားများတယ်ဒီအမှန်လေးသိရမှာအဲ့ဒါလေးသိအောင်လို့သာလိုက်ပြီးရှိအောင်မြင်နိုင်မြင်လိုက်တို့တူကြားတိုင်းနားတိုင်းစားတိုင်းတွေ့ထိတိုင်းကိုယ်တိုင်းစားတိုင်းလူကြားတိုင်းဒီကုသနာကြံနေတဲ့တော့အကြောက်ပါတော့ပေါ်ရင်ပေါ်တယ်ဒီအကုန်လုံးလိုက်ပြီးတော့ယူနေတာအဲ့ဒါဝိပဿနာပညာအဲ့ဒီပညာကိုပွားစီရမယ်စိတ်တင်စားစိတ်တည်ကြည်မှုသမာဓိကို၎င်းပြင်းင်းစားအသိဉာဏ်ပညာကို၎င်းဘာဝယံဘာဝယံတော့ပွားစီရှိတော့ဟောသူတဲ့ဘောရှိတော့ဘိက္ခုသံဃာတွေကိုရှုမြင်သောပုဂ္ဂိုလ်သည် ဣမဇတံဣတနာယုသောရှုပ်ထွေကိုဣမဇတံဣဣမဇတံပင်မြမမင်းလျောက်သောဣတနာယုသောရှုပ်ထွေကိုဝိသတိဖြစ်ရှင်းနိုင်ပါ၏ပင်မြမမေးတဲ့အတိုင်းနဲ့တွင်းလက်ရှုပ်ပြန်လက်ရှုပ်ရှုပ်နာတယ်ကအဲဒီနည်းနဲ့ဒီပုဂ္ဂိုလ်ကဖြစ်နိုင်ပါတယ်ဒီနည်းနဲ့လားသူကသတ္တညောပရိသေပညာလေးတော့ရှိရမယ်ညာလုံးလုံးမရှိတဲ့ပုဂ္ဂိုလ်လားသူဖြစ်တယ်ဒိဋ္ဌာန်လေးဆိုပရိသေပညာ အဲလူပုဂ္ဂိုလ်တွေမှာလည်းပဲပရိသေတွေကပညာပါမလာတဲ့ပုဂ္ဂိုလ်အဟိတ်ပုဂ္ဂိုလ်ဆိုရင်အဲတွေးကလည်းမသိတာဘူးတွေးတယ်အဲ့ဒါမသိဘူးအဲဒီပရိသေတွေပညာရှိရမယ်ပရိသေပညာရှိတဲ့ပုဂ္ဂိုလ်ကရှေးဥစွာသီလတော်လည်းပဲပြည့်စုံအောင်သီလချင်းပြည့်စုံပြီးတော့အဲပါပါရရဘယ်လိုနှလုံးသွင်းရင်ဘယ်လိုရှိရင်ကောင်းတယ်ဆိုတာလေးကိုသိတတ်လိမ့်ပါတယ်ပါဠိဟာရရကဘာဝါရကျွမ်းကျင်မှုတွေဒါလေးရှိရအဲ့ဒါရှိပြီးတော့ သမဗရာလုံးလားတဲ့ကိလေသာကို6သူစင်နေတယ်သမဗရာလုံးလားလေရှက်မယ်ဆိုရလို့လေလူလူကလူတော့မဟုတ်ဘူးတဲ့လားဖြစ်တိုင်းဖြစ်တိုင်းသွား6ပါးကြာတိုင်းကြာတိုင်းအောင်6ပါးနဲ့စပ်ပြီးတော့ကိလေသာနဲ့ပြည့်အောင်လိုက်ပြီးတဲ့ကလားမပြတ်အားထုတ်ဖြစ်ပြီးသားအကုသိုလ်တွေပယ်နိုင်အောင်မဖြစ်ပေါ်လာအောင်မဖြစ်သေးတဲ့အကုသိုလ်တွေလည်းအသေးသေးဖြစ်မလာရအောင်ဒလဇရှိနေမဖြစ်သေးတဲ့ဝိပဿနာကုသိုလ်တွေအသေးသေးဖြစ်လာအောင်ကြိုးစားရဖြစ်ပြီးသားဝိပဿနာတွေဟာလည်းပဲတစ်စင်းနဲ့တစ်စင်းရင်းရင်းပြီးပြည့်စုံသွားအောင်လား မပြတ်တယ်လက်သမှတ်တယ်ဓမ္မပီဓမ္မဓမ္မပီဓမ္မဓမ္မပီဓမ္မအနေနာမရှိတောက်လျှောက်ရှုပြီးတကလာနေရအဲ့ဒါအာတာပြီသမဗရာလုံးနဲ့ပြည့်စုံနေတာအဲ့ဒီလိုပြည့်စုံပြီးတကလာသမာဓိစိတ်တည်တည်ငြိမ်တဲ့စိတ်လေးတည်းဖြစ်ရမယ်အဲပညာသွားကြောက်ပါဖြစ်ခဲ့တဲ့ယုံနာလေးတွေယုံနာများပဲဖြစ်ရမယ်အိစ္ဆဒုက္ခအနတ္တဖြစ်ရမယ် အဲဒီလိုသိအောင်ပွားများနေခဲ့လို့ရှင်တဲ့အဲဒီလိုပုဂ္ဂိုလ်ဟာတဏှာရှုပြီးဖြစ်နေနိုင်ပါတယ်ရှင်းနိုင်ရောဘောသူကဖြစ်တိုင်းဖြစ်တိုင်းရှုနေကြတဲ့ဘယ်ကတဏှာဝင်စရာရှိတော့မလဲအောင်တဏှာဝင်စရာအကွက်မှမရှိတော့ဘူးလေအတွင်းရှုဖို့ရလည်းပဲဝင်စရာမရှိဘူးအပြင်ရှုဖို့ရလည်းဝင်စရာမရှိသူကမြင်တိုင်းကြားတိုင်းဒီအနိစ္စဒုက္ခရတ္တသိနေတာကိုပြည့်ပြည့်သွားတဲ့ယုံနာမျှပဲသိတယ်ဖြစ်ပြသွားတဲ့သဘောမျှပဲသိတယ်။နိစ္စရကန္တရသဘောမျှပဲသိတယ်ဆိုရင်ဒီမြင်မှုကြားမှုတွေနဲ့စပြီးဘယ်ကသာရရတော့မလဲ။ ကောင်းလိုက်တာလို့ဆိုရမ်းကြရမရှိဘူးရှင်းခင်စရာကောင်းတယ်နှိမ့်သက်စရာကောင်းတယ်ပါစရာကောင်းတယ်ဒီလိုဆိုရမ်းစရာရှိမှမရှိတော့ပဲသတိတနာပဲဝင်နေတော့မယ်အတွင်းကအတွင်းဘက်ကလည်းမဝင်နိုင်ဘူးပြင်ဘက်ကလည်းမဝင်နိုင်ဘူးဒါကြောင့်ဒီတနာရုပ်ကိုချစ်ရှင်းနိုင်ပါတယ်တဲ့နောက်ဆုံးအဲဒီအရိယာမဉာဏ်တွေရောက်သွားတော့ကောင်းကောင်းရှင်းနိုင်တာပေါ့လေအရတမဉာဏ်ရောက်တဲ့အခါကလည်းအကုန်လုံးရှင်းနိုင်တယ်လို့ပြောပါတယ်အဲဒီအနေအသေးပဲတွေကိုမြတ်စွာဘုရားဟောထားတယ် စားရတာဆရာရေးတာအဲ့ဒါဒီသမုဒယသစ္စာပယ်နည်းတယ်လားသမုဒယသစ္စာရမယ်လို့ပယ်လိုလုပ်ပြီးတော့ပယ်ရမယ်ဆိုတာကိုအဖြေပေးပြီးတော့ဒါဟုတ်တယ်သမုဒယသစ္စာဒီလိုလဲစုံတော့ပါဟုတ်လားနောက်တစ်ခါကျတော့ဘုရင်တော်ကသမုဒယသစ္စာပြီးနိရောဓသစ္စာကိုနိဗ္ဗာန်ဟောအောင်နိဗ္ဗာန်နိရောဓသစ္စာနိဗ္ဗာန်အကြောင်းနဲ့နောက်တစ်ခါနိဗ္ဗာန်အကြောင်းကလည်းဘယ်လိုမှတ်တယ်ကောင်းပါလဲသူကနည်းနည်းနိဗ္ဗာန်ရောက်မှာသာသာပြင်ကြမှာခေါ်ရဆရာသိညာကာမဒနာကာမဒနာ ရာကောင်းမှုရာဘာယာနှစ်သက်မှုဘာယာနှစ်သက်မှုဘဝတနာဘဝတနာဒီမြဲတာဒီမြဲတာသင်္ဃာနှစ်သက်မှုသင်္ဃာနှစ်သက်မှုဝိဘဝမှာဝိဘဝမှာပြတ်သေးတာပြတ်သေးတာသင်္ဃာနှစ်သက်မှုသင်္ဃာနှစ်သက်မှုဆင်းရဲပွားရန်ဆင်းရဲပွားရန်အကြောင်းမှန်အကြောင်းမှန်သုံးတန်တနာယူ သမုဒယသစ္စာဆိုတာတဏှာ၃ပါးပဲအဲဒီတဏှာ၃ပါးဟာသမုဒယသစ္စာသမုဒယသစ္စာတရားကိုသမုဒယသစ္စာဘာဒဘာနဲ့သမုဒယသစ္စာသမုဒယသစ္စာကိုဘာဒဘာပယ်ရည်ပယ်ရမယ်ခင်ဗျာဒုက္ခသစ္စာပရိညိယဒုက္ခသစ္စာဒုက္ခသစ္စာပရိညိယပိုင်းခြားပြီးသိရည်ဖြစ်ပြသမျှသင်္ခါရတွေဒုက္ခသစ္စာတွေအဲဒီဒုက္ခသစ္စာတွေပိုင်းခြားသိရမယ်ဉာဏ်တိုင်းကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းဖြစ်ပြနေတဲ့တရားတွေ ဒုက္ခသစ္စာတရားတွေတဲ့အဲ့ဒါတွေကပိုင်းခြားသိရမယ်သူရဲ့သဘောမှန်တွေကိုသိရတယ်ပြည့်ပြည့်အားဖြင့်ပိုင်းခြားသိရတယ်နေသဒုက္ခအနတ္တချင်းအားဖြင့်ပိုင်းခြားသိရတယ်အဲ့ဒီလိုသိသောအားဖြင့်အဲ့ဒီဒုက္ခသစ္စာတရားတွေအပေါ်မှာခင်မင်းနှစ်သက်တွေ့တာပြီးဖြစ်မဲ့သမှုဒသစ္စာဖြစ်ခွင့်မရပဲငြိမ့်နေတယ်အဲ့ဒါပဲနေတာလေကဒီမင်းကတွန်းထုတ်ပြီးသွားရောလို့လုံးမောင်းနှင်ထုတ်မနေရပါဘူး အမှန်သိရင်အမှားသိပြောက်ပြီးတော့ခင်မင်တော်ရာမှုတွေမဖြစ်လာဘူးသင်္ခါရတွင်ကောင်းထင်ခင်မင်သမှုတွေသင်္ခါရအကောင်းထင်မှသူကသမှုရဖြစ်မှာပေါ့အခုခြေတိုင်းခြေတိုင်းနေရှုပြီးဒုက္ခသစ္စာပိုင်းခြားသိနေဒုက္ခတွေမှသိနေဒီတရားတွေနဲ့စပြီးတော့ကောင်းမှထင်မှမထင်တော့ပဲကောင်းမှထင်တော့ဒါအနိစ္စမှုမဖြစ်ဘူးအာနိစ္စမှုဖြစ်ပဲနဲ့ငြိမ့်နေတာဟာကပယ်ခြင်းကိစ္စပြီးနေတာပဲအဲဒီလိုပယ်ရမယ်သမှုရသစ္စာသမှုရသစ္စာတရားကိုဘာဒဗံပယ်ရည်ပယ်ရမယ်တရားတွေလေ ကာယအာယဝိညာဉ်အစရှိသောပြယဥပါဒဝတရားတွေတရားရောက်တိုင်းဖြစ်တဲ့ဘောမှန်ဖြင့်ပိုင်းခြား၍ရှိနိုင်ပိုင်းခြား၍သိနိုင်ကြ၍၎င်းပြည့်ပြည့်အနိစ္စဒုက္ခအနတ္တလက္ခဏာအားဖြင့်ပိုင်းခြားသိနိုင်ကြ၍၎င်းမူရသစ္စာကိုဝိပဿနာဉာဏ်ဖြင့်အစဉ်တိုင်းပယ်ဖြောင်းနိုင်ကြ၍ဆင်းရဲခါသိဉာဏ်ဖြင့်နိဗ္ဗာန်ဆန္ဒဖြင့်ပရိယမဉာဏ်ဖြင့်ဉာဏ်စွာဆက်ရောက်၍ဓမ္မကုနိုင်ကြပါစေကုန်သတည်း